ဒီနေ့သာသနာတော်နှစ်2559နှစ်ကောဇာတက္ကရာ1385ခုနှစ်ဝါဇုလာဇန်တရက်တနင်္လာနေ့ရှိရက်9လ2013ဧကမဟာပဏိတသတ္တသင်္ကိတိပုစ္ဆကဧကမဟာကမ္မထာနာစရိယခဗသာသနာပြုကျမ်းပြုကျော်ကျေးဇူးတော်ရှင်မဟာစီဆရာတော်ဘုရားကြီးရဲ့ဥပနိတရားကိုခံယူပြီးတော့ စင်ကာပူနိုင်ငံစိန့်ဂျွန်ကျွန်းကြီးမှာဒုတိယအကြိမ်မြောက်ကျင်းပပြုလုပ်အပ်သောမာစီဝိပဿနာအလုပ်ပေးကိုယ့်ရဲ့တရားစခန်းကြီးတတိယမြောက်တဲ့နေ့နေ့လယ်2နာရီမှာတောဤသူတော်ကောင်းများအတွက်မနေ့ကတရားအဆက်ပေါ့ဒိဋ္ဌိဖြုတ်အလုပ်ပေးတတိယပိုင်းတရားတော်ဦးဇင်းတိုင်ပေးမယ်ဆိုကြည့်ကြရအောင်ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဆက်ဆိုထားတဲ့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 မြဲတမ်းတည်နေတဲ့ငါကောင်ရှိသည်ဟုထင်နာကနိဝါတိအတ္တဆွေကိုနှုတ်စိတ်အမှုရာဟုသမျှကိုငါကောင်ငါပင်ပြုလုပ်သည်ဟုထင်နာက ကာရကအတ္တဇွဲကိုနှုတ်စိတ်အမူအရာဟုသမျှကိုငါကောင်ငါပင်ပြုလုပ်သည်ဟုထင်နာကကာရကအတ္တဇွဲကောင်းဆိုဟုသမျှကိုငါကောင်ငါပင် ခံစားသည်ဟုခံစားသည်ဟုထင်နာကထင်နာကဝိတကအတ္တဆွေဝိတကအတ္တဆွေကောင်းဆိုးဟုသမျှကိုကောင်းဆိုးဟုသမျှကိုငါကောင်ငါပင်ငါကောင်ငါပင်ခံစားသည်ဟုခံစားသည်ဟုထင်နာကထင်နာကဝိတကအတ္တဆွေဝိတကအတ္တဆွေကိုယ်တည်းမှာကိုယ်တည်းမှာအလိုအတိုင်း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 ကိုယ်တည်းမှာအမြဲတမ်းတည်နေတဲ့ငါကောင်ရှိသည်ဟုထင်နာကလိဝါတိအတ္တဆွေကိုယ်တည်းမှာအမြဲတမ်းတည်နေတဲ့ငါကောင်ရှိသည်ဟုထင်နာက နိဝါတိအတ္တဆွေနိဝါတိအတ္တဆွေကိုနှုတ်စိတ်ကိုနှုတ်စိတ်အမူအရာဟုသမျှကိုအမူအရာဟုသမျှကိုငါကောင်ငါပင်ငါကောင်ငါပင်ပြုလုပ်သည်ဟုပြုလုပ်သည်ဟုထင်နာကထင်နာကကာရကအတ္တဆွေကာရကအတ္တဆွေကိုနှုတ်စိတ်ကိုနှုတ်စိတ်အမူအရာဟုသမျှကိုအမူအရာဟုသမျှကိုငါကောင်ငါပင်ငါကောင် ပြုလုပ်သည်ဟုပြုလုပ်သည်ဟုထင်နာကထင်နာကကာရကအတ္တဆွေကာရကအတ္တဆွေကောင်းဆိုဟုသည်မြကိုကောင်းဆိုဟုသည်မြကိုငါကောင်းငါပင်ငါကောင်းငါပင်ခံစားသည်ဟုခံစားသည်ဟုထင်နာကထင်နာကဝေတကအတ္တဆွေဝေတကအတ္တဆွေကောင်းဆိုဟုသည်မြကိုကောင်း ငါကောင်ငါပင်ခံစားသည်ဟုထင်နာကဝေဒကအတ္တဆွေသူတို့အောင်လို့ချမ်းသာသလိုနားလို့ရပါပြီဒီအတ္တကိုတွန်းလှန်နိုင်တဲ့ပယ်တတ်နိုင်တဲ့အနတ္တလက္ခဏာအနတ္တတရားဟာတပ္ပညုတ္တမြတ်စွာဘုရားသခင်ပွင့်ထွန်းပေါ်ပေါမှ ကြားခွင့်ရသိခွင့်ရကျင့်ခွင့်ရတယ်ဗုဒ္ဓဝါဒဟာအနတ္တဝါဒဗုဒ္ဓတရားဟာအနတ္တတရားပဲသစ္စာဝါဒအနတ္တဝါဒဝိပစ္စဝါဒရသော်ဗျာမပွင့်ငင်ကအိဋ္ဌဒုက္ခအထိုက်လျောက်တော့သိကြသို့တော်လည်းပဲပညာအိဋ္ဌပညာဒုက္ခသာသိကြပရမအိဋ္ဌပရမဒုက္ခကိုမသိကြဘူး မြတ်စွာဘုရားသခင်ပွင့်ထွန်းပေါ်ပေါက်မှပရမအနိစ္စပရမဒုက္ခနောက်တစ်ခါအနတ္တတိကွင်ရတယ်သာသနာ့ဘက်မှာအနိစ္စဒုက္ခတွေကြားဘူးတော်လည်းပဲအနတ္တကိုဘယ်သူမှမပြောနိုင်ဘူးတရပင်ကဆရာယသိဤဒီပညာရှိဤဒီပဲအနတ္တကိုမပြောနိုင်ဘူးအနိစ္စဒုက္ခပဲပြောနိုင် အနတ္တဟောလာဘုရားဟောသလိုပြောနိုင်ရင်သာသနာ့ဘမှာမက်တီဖို့ရရကုန်ပစ္စည်းကဗုဒ္ဓဟာလွဲလို့ဉာဏ်တွေများတယ်။ဒါကြောင့်မလို့အနတ္တဟာအမတန်နဲ့ရှိုင်းတယ်အမတန်တိခဲတယ်။ဟောသာသနာတော်ကြီးနဲ့တွေ့ရတာအမတန်ရခဲတယ်အမတန်အရတော်တယ်။အနတ္တကိုဟောတဲ့အခါမှာမြတ်စွာဘုရားအနိစ္စဒုက္ခကိုအရင်ဟောရအနတ္တလက္ခဏာတုတ်မှာ မမြဲတဲ့သဘောမေးခန္ဓာ၅ပါးကိုရုပ်ဟာမြဲသလားမမြဲဘူးလားမမြဲဘူးမမြဲတဲ့သဘောကဆင်းရဲသလားချမ်းသာသလားဆင်းရဲပါတယ်ဖေ။မမြဲဆင်းရဲဖောက်လဲဖောက်ပြန်ဖြစ်နေတဲ့ဒီရုပ်တရားဟာမိမိအလိုလိုက်တဲ့အစိုးရတဲ့ငါကောင်အတ္တကောင်ဖြစ်နိုင်ပါမလားမဖြစ်နိုင်ပါဘူးဖေ။အဲ့တော့မှအနတ္တအိဋ္ဌဒုက္ခကိုရှိရနေရင်ဟောပြီးတော့မှအနတ္တကိုဟောရ အနိစ္စဒုက္ခဟာတပ်ပေသင်္ခါရာနဲ့သုံးတယ်တပ်ပေသင်္ခါရာအနိစ္စတပ်ပေသင်္ခါရာဒုက္ခသင်္ခါရဆိုရုပ်တည်နံနေရုပ်သင်္ခါရနံသင်္ခါရစိတ်စေတသိက်ရုပ်ပေါ့နံထဲမှာစိတ်စေတသိက်ဒါသင်္ခါရတရားကိုအနိစ္စဒုက္ခသုံးတယ်အနတ္တကြတော့တပ်ပေဓမ္မာစတုဘူမိကတရားကိုသုံးတယ်စိတ် စေတသိက်ယုတ်နိဗ္ဗာန်ပရမတ္ထတရား၄ပါးလုံးနဲ့သက်ဆိုင်တယ်အနတ္တယုတ်ဒီနံနေလဲအနတ္တပဲနိဗ္ဗာန်လဲအနတ္တပဲနိဗ္ဗာန်အနတ္တကအနှစ်သာရမရှိတဲ့အနတ္တမဟုတ်ဘူးအစိုးမရတဲ့အနတ္တမဟုတ်ဘူးအတ္တမဟုတ်ဘူးဆိုတာကိုပြောကြလို့နမို့ဆိုလို့ရှိရင်ယုတ်ဒီနံနေဟာအတ္တမဟုတ်ဘူးနိဗ္ဗာန်ကြတော့မှအတ္တကောင်အသက်ကောင် ပရမအတ္တကြီးဖြစ်သွားမှာဆိုလို့နိဗ္ဗာန်လည်းပဲအနတ္တပဲသဗ္ဗေသင်္ခါရအနိစ္စသဗ္ဗေသင်္ခါရဒုက္ခသဗ္ဗေဓမ္မာအနတ္တယုတ်တဏ္ဍေဟာအနိစ္စဒုက္ခအနတ္တနိဗ္ဗာန်ကြတော့နေဆာဒုက္ခအနတ္တအတ္တမဟုတ်ဘူးဒီအနတ္တဟာတိဖို့ခဲရင်းနဲ့ ဒါကြောင့်မလို့လည်းပဲတိဖို့ခဲရင်လို့လည်းပဲများသောအားဖြင့်မသိနိုင်ကြမသိတော့ဒိဋ္ဌိမခွာနိုင်ဘူးပေါ့အနတ္တကိုဓာတ်ရိုက်အနဲ့ပြန်လို့ရှင်အနအတ္တအတ္တမဟုတ်ဘူးအသက်ကောင်လိပ်ပြာကောင်ဝိညာဉ်ကောင်အစိုးရတဲ့အကောင်အတွင်းသားအမာခံအကောင်အထက်အဲ့ဒါတွေမဟုတ်ဘူးတဲ့ အဝတဝတ္တနထေနအနတ္တာဝတ္တဆိုတာအလိုပေါ့အာတားမြစ်ထားတာအလိုတိုင်းမလိုက်လို့အနတ္တအတာမိကထေနအနတ္တာအစိုးမရလို့အနတ္တအတာရကထေနအနတ္တာအနှစ်သာရမရှိလို့အခိုင်အမာအနှစ်သာရမရှိလို့အနတ္တာ အတ္တမဟုတ်လို့အနတ္တအဲ့ဒီအနတ္တဟာပဋ္ဌာန်းတို့ပရိစ္ဆသမုပ္ပတ်တို့အဓိပ္ပာယ်သွားတူပါတယ်အစိုးမရဘူးကိုဖြစ်စေခြင်းလို့မဖြစ်ဘူးဆိုတော့ဘလို့ဖြစ်လဲဆိုတော့ကြောင်းအားလျော်စွာကျိုးဖြစ်တယ်ပရိစ္ဆသမုပ္ပါအကြောင်းကျိုးမလားတော့အဲ့ဒီလိုပဲပဋ္ဌာန်းလည်းအကြောင်းကျိုးပဲအကြောင်းမျိုးမျိုးကြောင့်အကျိုးမျိုးမျိုးတွေဖြစ်ပေါ်ပုံကို နီးပေါင်းအသင်္ချေအနန္တနဲ့ရှင်းပြတာပဋ္ဌာန်းဒေသနာတော်ကြီးပဲပဋ္ဌာန်းလည်းပဲအကြောင်းအကျိုးပဲပဋိစ္စသမုပ္ပါလည်းအကြောင်းအကျိုးပဲအခုအနတ္တကလည်းပဲအကြောင်းအကျိုးရှင်းပြတာပဲကိုဖြစ်စေခြင်းသလိုမဖြစ်ဘူးတဲ့ဆိုတော့ကောင်းလို့ဘယ်လိုဖြစ်ပါလဲကြောင်းအားလျော်စွာအကျိုးဖြစ်တယ်တူတူဟာငါဘသူပဲဖြစ်ဖြစ်အကောင်းကြီးဖြစ်စေခြင်းဟာအဆိုးမဖြစ်စေခြင်း ဥမာယောဂီတို့တရားအားထုတ်တယ်စိတ်ကောင်းစိတ်မြတ်ကလေးတွေတမာရိရပြီးတော့တခါတည်းစိတ်ကလေးတွေကြီးပြီးတော့နေဆဒုက္ခတွေမြင်မဲ့ညာပုံညာတန့်ရကြအဲ့လိုကိုဖြစ်စေခြင်းလို့ဖြစ်ရလားအဲ့ဒါအနတ္တတရားပဲတဲ့ရုပ်ဟာလည်းအနတ္တစိတ်ဟာလည်းအနတ္တအကုန်လုံးအနတ္တတရားဘယ်လိုမဖြစ်လဲဆိုတော့အကြောင်းကဒါလိုမြန်မြန်ဆန်ဆန်မဲ့ညာပုံညာရနိုင်တဲ့အကြောင်းမှပြည့်မှမပြည့်စုံသေးတာ ကောင်းမြတ်တဲ့အကြောင်းတွေကအများကြီးလိုသေးတယ်ဒါကြောင့်မလို့ကောင်းမြတ်တဲ့အကျိုးတွေချက်ချင်းမဖြစ်နိုင်သေးဘူးမျိုးစေတော့ရပြီပေါ့ကြောင်းအားလျော်စွာအကျိုးဖြစ်တယ်တကဘာလုံးမှာဗုဒ္ဓဘာသာပဲအနတ္တဝါဒကျန်တဲ့အတ္တဝါဒလေးကြီးပဲတတရနဲ့ဥစေတာတခုခုအဲ့ထဲမှာပါဝင်လာကြီးပဲတတရဒိဋ္ဌိဥစေတာဒိဋ္ဌိကတက္ကာယဒိဋ္ဌိကဆင်းသက်လာတယ် အဲတက္ကာယဒိဋ္ဌိကိုပဲတနည်းအားဖြင့်အတ္တဒိဋ္ဌိလို့ပြောရင်လည်းအထူးတူပဲသံတော်ကာယောတက္ကာယောထင်ရှားရှိတဲ့ယုတ်နံခန္ဓာကိုတက္ကာယခန္ဓာ၅ပါးကိုတက္ကာယတက္ကာယဒိဋ္ဌိတက္ကာယဒိဋ္ဌိတက္ကာယထင်ရှားရှိတဲ့ယုတ်နံ၅ပါးခန္ဓာ၅ပါး၌ဒိဋ္ဌိငါပဲသူပဲယောက်ျားပဲမိန်းမပဲဟုအထင်မှားခြင်းတက္ကာယဒိဋ္ဌိ ခန္ဓာ၅ပါးယုံနာ၅ပါးကိုငါသူယောက်ျားမိန်းမဟုအထင်မှားခြင်းအဲ့ဒါကိုတက္ကရာဒိဋ္ဌိအတ္တဒိဋ္ဌိယုတ်ကိုအတ္တလို့ယူတာရှိတယ်ဝေဒနာကိုအတ္တလို့ယူတာရှိတယ်သင်ညာကိုသင်္ခါရကိုဝိညာဉ်ကိုတစ်ခုချင်းတစ်ခုချင်းအတ္တလို့ယူတာရှိတယ်ရုပ်ကိုတော့မယူဘူးနာခန္ဓာ၄ပါးကိုယူတာရှိတယ်ဝေဒနာကိုတော့မယူဘူးကြံတဲ့၄ပါးကိုယူတာရှိတယ် တင်ညာကိုတော့အတ္တမယူပါဘူးတင်ညာကလွတ်လို့ကြံတဲ့၄ပါးကိုအတ္တလို့ယူတာရှိတယ်ဆိုလိုတာတော့ယုတ်ဒီနံတွေကိုလှည့်ပတ်ပြီးတော့အတ္တယူနေတာယုတ်ဟာငါပဲဝေဒနာဟာငါပဲတင်ညာဟာငါပဲသင်္ခါရဟာငါပဲဝိညာဉ်ဟာငါပဲငါဆိုတာကအစိုးရတဲ့သဘောအဲ့ဒီငါဆိုတဲ့နေရာမှာလဲ၃မျိုးသဘောပေါက်ရမယ်ဒိဋ္ဌိငါတဏှာငါမာနငါ စာလိုအဖြစ်ဒိဋ္ဌိဆွဲဆွဲတဲ့အတ္တတဏှာနဲ့ဆွဲတဲ့အတ္တမာနနဲ့ဆွဲတဲ့အတ္တအဲ့ဒါအနတ္တကိုသဘောပေါက်တော့မှနေတံမမနေသောဟမသမိနာမေသောအတ္တလို့ရှိတာနေတံမမငါဥစ္စာမဟုတ်ဘူးတဏှာကိုပယ်တာနေသောဟမသမိငါမဟုတ်ဘူးတဲ့မာနကိုပယ်တာနာမေသောအတ္တငါရဲ့အတ္တမဟုတ်ဘူးတဲ့ဒိဋ္ဌိကိုပယ်တာ အတ္တဒိဋ္ဌိတက္ကာဒိဋ္ဌိအတူတူပဲနေတမမနေသောဟမတမိနမေသောအတ္တဒါတွေဟာသိနိုင်မြင်နိုင်ခဲ့တယ်ဒါပဲနဲ့ကြိုးစားပြီးလေ့လာမယ်ဆိုရင် သိနိုင်ပါတယ်သောတပတ္တိမဉ္ဇဉ်ဖုန်ဉဏ်ရရင်ဒိဋ္ဌိဆွဲအတ္တကိုပယ်နိုင်တယ်မာနာဆွဲအတ္တတော့မပယ်နိုင်သေးဘူးတဏှာဆွဲလည်းမပယ်နိုင်သေးဘူး ဒါကြောင့်မလို့ပိဿဝဂီ၅ပါးကိုသောတပန်ဖြစ်ပြီးတဲ့အခါဓမ္မစကြာဟောလို့သောတပန်ဖြစ်ပြီးတဲ့အခါမြတ်စွာဘုရားအနတ္တလက္ခဏာ30ဟောသောတပန်နေဟာဒိဋ္ဌိဆွဲအတ္တကိုတော့ပယ်ပြီးသွားပြီဒီခန္ဓာ၅ပါးကိုငါသူယောက်ျားမိန်းမလို့တော့မထင်ပါဘူးဒိဋ္ဌိနဲ့ဝိသိကိစ္စပယ်ပြီးသွားပြီဘာကြံလဲဆိုတော့အတ္တမိအတ္တမိမာန ငါတတ်တယ်ငါမြတ်တယ်ဆိုတဲ့မာနာလေးကြံသေးတယ်အဲ့ဒါမာနနဲ့ဆွဲတဲ့အတ္တမာနနဲ့ဆွဲတဲ့အတ္တဆိုတော့တဏှာနဲ့ဆွဲတဲ့အတ္တလည်းကြံသေးတယ်တဏှာနဲ့ဆွဲတဲ့အတ္တမှာအနာဂါမိမဲ့နဲ့ဆိုရင်ကာမရာဂတဏှာကိုပယ်တယ်အရဟတမေအရဟတဖို့ရောက်တော့မှဘဝတဏှာကိုပယ်တယ်အရဟတမေအရဟတဖို့ရောက်တော့မှမာနကိုပယ်နိုင်တယ် အဝိဇ္ဇာတို့မာနတို့ဘဝတဏှာတို့အဲ့ဒါဟာအရတ္တမေအရတ္တဖို့နဲ့မှပယ်နိုင်တယ်အနတ္တနဲ့ဆိုင်နေဆိုတာယောဂီတို့သိလို့ရှိရင်ဒီအနတ္တကိုသိအောင်နှလုံးသွင်းမှကြိုးစားမှတရားနာတဲ့အခါမှာလည်းပဲသဘောပေါက်အောင်နာရသလိုအားထုတ်တဲ့အခါမှာလည်းပြောတဲ့အတိုင်းစွတ်စွတ်ဆိုင်ဆိုင်ကလေးရှုမှတ်ရင်အတိခက်တဲ့တရားတွေတစ်ဖြည်းဖြည်းနဲ့ သိသွားပါလိမ့်မယ်အယူဆတွေကကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးဟောတွေကအစိုးရတွေကပေါ်နေတာအမှားဝါဒတွေကလောဘဒေါသမောဟတွေကိလေသာတွေအာဟုသူတွေအထူးပယ်တရားမလို့ဘူးသူ့ဘသူဖြစ်ပြီးပြတ်သွားတာပဲဆိုတာဒါကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးရဲ့အနတ္တလက္ခဏာသုစာအုပ်ထဲမှာပါပါတယ်ဆရာတော်ဘုရားကြီးပေါ်တဲ့ကွာစင်ပြိုင်ပေါ့မမတော့ ကြောက်တဲ့မောသဘောတွေပေါ့လေအဲ့သဘောတွေအဲ့လိုစင်ပြိုင်နေပေါ်နာအများကြီးပဲလောဘဒေါသမောဟတွေဟာသူ့ဘလူဥပတိပဲနဲ့ဖြစ်လဲဖြစ်တယ်ပြက်လဲပြက်တာပဲဘာမှအထူးပဲနေစရာမလိုဘူးအထူးကြောင်းကြဆိုင်ပြီးပဲနေစရာမလိုဘူးအထူးအားထုတ်နေစရာမလိုဘူးလောကမြဟာဒုက္ခပဲအပင်မခံပြီးအားထုတ်ရင်ကိုယ့်ကိုယ်ညှင်းသေးတာပဲ အဲ့လိုသာသနာဖြစ်တရားတွေပါအဲ့ဒါတွေကတကယ်လက်တွေ့လုပ်တဲ့အလုပ်သမားတွေမဟုတ်ဘူးအဲ့ဒါပင်မခံနိုင် အတ္တကိလမထာမဟုတ်ပါဘူးသမပဋ္ဌာန်လုံးလာတော့စတုရင်ကဝရိယရိုးကျွင်းသည်အရေးကျွင်းသည်အကြောကျွင်းသည်အသားအသွေးတွေခန်းခြောက်သွားပြီဒီတရားတို့တရားမြတ်မြတ်မရရင်နောက်မဆုတ်ဘူးဆိုတဲ့သိရင်သိပါစေဆိုတဲ့စိတ်ဓာတ်မျိုးနဲ့မစ္စည်းမပရိပရာ လမ်းကောင်းလမ်းမှန်ကိုစူးစမ်းတဲ့နဲ့အဲ့ဒါအတ္တကိလမထာမဟုတ်ပါဘူးတတိပဋ္ဌာန်လမ်းမဟုတ်ဘဲနဲ့တိလပဒပရာမာသလို့ပေါ့လေအတ္တကိလမထာတတိတွေပညာတွေမပါဘဲနဲ့ရှေးရှေးဆရာတွေကဒီလိုလုပ်ရင်ကိလေသာစင်ကြယ်စေနိုင်တယ်ဆိုလို့မိလုံနာတို့ရေထဲဆင်းစိန်နာတို့စူးပေါ်တက်ထိုင်နာတို့ကိုတုံးလုံးချွတ်ပြီးတော့ကျင့်နာတို့ခွေးလိုကျင့်နာတို့နွားလိုကျင့်နာတို့စာမစားပဲနေတာတို့ အဲ့ဒါမှအတ္တကိလမထအဲ့ဒါမစ္စည်းမပရိပဒအကျင့်မဟုတ်ဘူးကိုကိုကိုပင်မဆင်းအောင် လုပ်တာရည်ရွယ်ချက်ကတော့နိဗ္ဗာန်မှာပဲအလုံးမှားနေတယ်အဲ့ဒါမှအတ္တကိလမထသတိပဋ္ဌာန်ရှုမှတ်ပွားများလို့သေရင်သေသွားပါသည်ကြားကြိုက်တဲ့ယဟန်တို့ကျိုးနဲ့ခြိထားလို့တော်မိလောင်တဲ့အခါမှာမဖြတ်ဖဲနဲ့ရှုမှတ်လို့သေသွားတာလို့အစာငတ်ရင်ငတ်ခံပြီးတရားအထုတ်လို့ ဟိုးကတ္တဗမြတ်စွာဘုရားသခင်သာသနာနောက်ပိုင်းမှာအာထုတ်သွားတာမစ္စည်းမပရိပဒာနဲ့ကျူးသားအာထုတ်လို့တည်ရင်တည်သွားပါစေအဲ့ဒါဟာအတ္တကိလမထာမဟုတ်ပါဘူးတရားထုတ်တဲ့အခါမှာကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့ဆက်ဆိုထားတဲ့လင်္ကာတွေရှိပါတယ်ပါဠိတော်တွေကိုမှီးပြီးတော့ကိုနှင့်အသက် မငဲ့ကွယ်ရက်ဆက်နိုင်ရမည်ရှုစဉ်ပေါ်ရဆင်းရဲမျိုးလွှမ်းမိုးနိုင်ရမည်ဒါအင်းဒီထက်ကြောင်း၉ပါးမှာလည်းပါပါတယ် ကိုနဲ့အသက်ကိုမငဲ့ကွက်ဖဲနဲ့ရအထုတ်တယ်ဆိုတာစွန့်လှုပ်ရတယ်စွန့်သားကိုခင်မင်းတွေ့တာတဲ့ကာမဂုဏ်တွေကိုစွန့်လှုပ်ရတယ်ကိုယ့်ရဲ့အသက်နဲ့ခန္ဓာကိုယ်ကိုလည်းပဲစွန့်လှုပ်ရတာပဲမြတ်စွာဘုရားကိုလှူဒန်းပြီးတော့တရင်သေးပြီရှင်ကပ်ယုံနဲ့မဟုတ်မူရီပါတွေလည်းလာတာပဲစွန့်လို့စွန့်စားပြီးတော့အားထုတ်ရတယ်အဲ့ဒါအတ္တကိလမတာမဟုတ်ပါဘူးမေဇိမပရိပဒါပါပဲ အာထုတ်ရနဲ့တေကံမတေသွားရောဒါဟာအစွန်းမရောက်ဘူးအမှန်ပဲကောင်းတဲ့နေရာရောက်တာဒါကြိုတင်ပြီးသိထားဖို့ပါရောက်ရည်ဒီဒိဋ္ဌိကိုဘုရားသာသနာအတွင်းမှာမှဒီဒိဋ္ဌိဖြုတ်နိုင်တယ်သာသနာဘက်မှာဖြုတ်နိုင်ဘူးဒါကြောင့်မလို့ဒိဋ္ဌိဖြုတ်ဖို့အတွက်ညာတပရိညာတရားလဲနာရမယ်လိဒါရမယ်တရားလဲလမ်းမှန်ကမ်းမှန်ကြိုးကြိုးစားစားအားထုတ်တဲ့ ဘာဖြစ်လို့လဲဆိုတော့ဒီဒိဋ္ဌိကအကြောင်းကမယ်တဏ္ဍာလဲတာဒီဒိဋ္ဌိကစတာဒိဋ္ဌိရှိနေလို့ရှင်အပေါင်းအသင်းကောင်းလို့အမတန်ကုသိုလ်ကောင်းမှုတွေဝမ်းမြောက်ဝမ်းသာပြုလုပ်တော်လဲပဲတစ်ချိန်ကြလို့အပေါင်းအသင်းမှရင်အဖေအမေတော်ပြန်တတ်နိုင်တဲ့ပုံကိုယ်တွေဖြစ်သွားတယ်ဒီနေ့သူတော်ကောင်းကြီးပဲနောက်နေ့ကျလူတ္တသမားကြီးဓမြကြီးဖြစ်သွားတယ်အဲဘာလို့လဲဆိုတော့တက္ကာဒိဋ္ဌိပဲ န္ဓာ၅ပါးကိုခန္ဓာ၅ပါးလို့ကြားနာမမြင်ဘူးခန္ဓာ၅ပါးရဲ့အနိစ္စဒုက္ခအနတ္တကိုယ်တွေ့ဉာဏ်မြင်အနေနဲ့သဘောမပေါက်လို့ရှိရင်ဒီနေ့ဘလောက်ပဲကောင်းကောင်းနောက်နေ့ကျရင် အမတန်ဆိုးရတဲ့ပုံကိုကြီးဖြစ်သွားနိုင်တယ်ဒီတက္ကရာတိကိုမဉဏ်ဖုန်ဉဏ်နဲ့ပယ်လိုက်ပြီသို့မဟုတ်မဉဏ်ဖုန်ဉဏ်နဲ့မပယ်နိုင်တာတော့မှဝိပဿနာဉာဏ်နဲ့ပယ်လိုက်ရင်ဒီလောက်ဆိုးဆိုးဝါးဝါးမဖြစ်ဘူးထိမ့်သိမ့်နိုင်တယ်ဘာဖြစ်လို့လဲဆိုတော့အမှန်တရားကိုသိလို့ ဒီတက္ကဒိဋ္ဌိကမြတ်စွာဘုရားရဲ့တရားမနာရဘူးသူတော်ကောင်းတွေမစိကဘူးသူတော်ကောင်းတရားမနာလို့ရှိရင်ရုပ်ကိုငါပဲရုပ်ဟာအတ္တပဲရုပ်ရှိသောအတ္တအတ္တ၌ရုပ်ရုပ်၌အတ္တရုပ်မှာ၄မျိုးဆွဲနိုင်အဲ့ဒါဝိတ္ထုအနေနဲ့ပြောမယ်ဆိုရင်စိတ်တသကြောဝိတ္ထုမှာပါပါတယ်စိတ်တသကြောဝိတ္ထု စိတ်ဓာတ်တန်ရုပ်မှာလည်းပါတယ်စိတ်ဓာတ်ကြွယ်အကြောင်းရေးထားတယ်ပဋိစ္စသမုပ္ပအရသာဆိုတဲ့စာအုပ်မှာလည်းပါပါတယ်တခါမှာစိတ်ဓာတ်ကြွယ်ဟာမထေရကြီးနဲ့တန်ဃာတော်အရှင်မြတ်တွေပြင့်ပြီးတော့အိမ်မှာဆုံးကပ်ဆုံးကိစ္စပြီးသွားတဲ့အခါကျတော့စိတ်ဓာတ်ကြွယ်ကမထေရကြီးကိုလျှောက်တယ်အရှင်ဘုရား ချို့ချို့သောပုဂ္ဂိုလ်တွေဟာလောကကြီးဟာမြဲတယ်အချို့ကလည်းမမြဲဘူးချို့ကလည်းလောကကြီးဟာအဆုံးရှိတယ်လောကကြီးဟာအဆုံးမရှိဘူးလောကဆိုတာရုပ်တည်နေတယ်ပြောတာပါတော့လောကကြီးဟာအဆုံးရှိတယ်လောကကြီးဟာအဆုံးမရှိဘူးတတ္တဝသေရင်ဖြစ်တယ်တချို့ကလည်းမဖြစ်ဘူးတချို့ကလည်းပဲတချို့ဖြစ်တယ်တချို့မဖြစ်ဘူးတချို့ကလည်းမဖြစ်ဒီမဟုတ်ဖြစ်တယ်အောင်ရအောင် အသက်နဲ့ကိုယ်ဟာအတူတူပဲတချို့ကတချို့ကလည်းအသက်နဲ့ကိုယ်ကမတူဘူးအဲ့ဒီလိုအမျိုးမျိုး62ပါးသောမိစ္ဆာဒိဋ္ဌိတွေကွဲပြားခြားနားနေကြပါတယ်ဖေဟာအဲ့လိုအယူဆမှားတဲ့ဒီမိစ္ဆာဒိဋ္ဌိတွေဟာဘယ်တရားကစပြီးဖြစ်ပေါ်တာပါလဲဖေဟာအဲ့တော့ဒီမိစ္ဆာဒိဋ္ဌိ62ပါး ဘယ်အစဖြစ်တာလဲဆိုတာမပြောခင်ပေါ့ဒီလိုမိစ္ဆာဒိဋ္ဌိ62ပါးဖြစ်တော့ဘာဖြစ်မလဲမိစ္ဆာဒိဋ္ဌိဖြစ်လို့ရှင်မိစ္ဆာဒိဋ္ဌိဆိုတာအယူမှားအယူမှားရင်နဲ့ဝင်လာရင်နံပါတ်1မဖြစ်သေးတဲ့အာဟုသူတွေဖြစ်လိမ့်မယ်နံပါတ်2 ဖြစ်ပြီးသားအကုသိုလ်တွေတိုးပွားလိမ့်မယ်နံပါတ်3မဖြစ်သေးတဲ့ကုသိုလ်တွေဖြစ်ခွင့်မရတော့နံပါတ်4ဖြစ်ပြီးသားကုသိုလ်တွေတဖြည်းဖြည်းဆုပ်ယုပ်ပြီးတော့ပျက်စီးသွားလိမ့်မယ်ပြန်ပြောပါဦးမယ်အယူမှားလို့ရှိရင်မဖြစ်သေးတဲ့အကုသိုလ်တွေဖြစ်လိမ့်မယ်ဖြစ်ပြီးသားအကုသိုလ်တွေတိုးပွားလိမ့်မယ် နံပါတ်3မဖြစ်သေးတဲ့ကုသိုလ်တွေဖြစ်ခွင့်မရတော့နံပါတ်4ဖြစ်ပြီးသားကုသိုလ်တွေတဖြည်းဖြည်းလျော့ပြီးတော့ကုန်သွားလိမ့်အဲကျေးဇူးတော်ရှင်တတ္တမရန်ဒီဆရာတော်ဘုရားကြီးရဲ့စာအုပ်ဒီမှာလည်းပါပါတယ်အယူဆမှားလို့ရှိရင်တဖြည်းဖြည်းနဲ့အဝီစီရောက်ဖို့ပဲရှိတယ်အဲဒီအယူဆတွေမှားတဲ့ဇင်းမြစ်ဟာတက္ကာဒိဋ္ဌိကစတာ တက္ကာယဒိဋ္ဌိကစလို့ကြံတဲ့မိစ္ဆာဒိဋ္ဌိတွေအကုန်လုံးဖြစ်ရတယ်။ဒါကြောင့်မလို့မြတ်စွာဘုရားတတ္တိတုတ်မှာတတ္တိတုတ်ကလှမ်းမာကြီးဥပမာပေးတဲ့တုတ်ပေါ့။ယဝလှန်စုထိတ်ဦးမီလောက်အဲ့ဒါတဲ့အရေးကြီးတာတက္ကာယဒိဋ္ဌိကိုပယ်နိုင်အောင်ကြိုးစားဖို့ဝိပဿနာတရားအားထုတ်ဖို့ပေါ်အရေးကြီးပါတယ်။တတ္တိယဝိယဩမထောတရှမနောဝမတ္တကေ။ တက္ကာယဒိဋ္ဌိပဟာနာယတတောဘိက္ခုပရိပ္ပစီတန်ကောင်ရံမပြမကြီးကနေလာပြီးတော့မြတ်စွာဘုရားကိုလာလျှောက်ထားတယ်သူကတော့ဇန်နေရနေတော့ပြမဖြစ်နေတော့သူမြင်တာကတော့ကာမရာဂလောက်ပဲပြည့်မြင်တာကာမရာဂရဲ့အခြေခံကိုသူမသိလူတွေနဲ့တည်းအမတန်တက်တန်းတူပါတယ်ဖျားတဲ့ရုပ်ဆင်းလည်းမလှဘူးတဲ့ယောဂအန္တရာယ်လည်းများပါတယ် သူတို့ကကာမရာဂတွေခံစားနေလို့ကာမရာဂကိုပယ်ဖို့အမတန်အရေးကြီးပါတယ်ဖရာတဲ့ယမလှန်ထေဥမိလောင်ဒါထက်ကာမရာဂကိုပယ်ဖို့အရေးကြီးပါတယ်ဖရာတဲ့သူထင်မြင်ချက်ကိုလာလျှောက်တာပေါ့လက်တိပြမာတွေကသူတို့ထင်မြင်ချက်တွေလာလာလျှောက်ကြတယ်သူတို့ထင်မြင်ချက်မှန်လို့ရှိရင်မြတ်စွာဘုရားဘာမှပြန်မပြောဘူးစိတ်စိတ်ပဲနေသူတို့ထင်မြင်ချက်တွေမှားနေမြတ်စွာဘုရား ပြင်ပေးတယ်ဘုရားမကြီးကလာလျှောက်တော့မြတ်စွာဘုရားချက်ချင်းပြင်ပေးတယ် ကာမရာဂကိုပယ်ဖို့အဓိကမဟုတ်ဘူးတဲ့ကာမရာဂရဲ့အခြေခံဖြစ်တဲ့တက်ကာယဒိဋ္ဌိကိုပယ်ဖို့ကာမရာဂကိုမပယ်နဲ့လို့ပြောတာမဟုတ်ဘူးเนาะတို့အောင်အချိန်လွဲသွားမှာဆိုပါကာမရာဂပယ်တရားမလိုဘူးတို့ပြောတာမဟုတ်ကာမရာဂကိုပယ်ဖို့ဆိုတက်ကာယဒိဋ္ဌိကိုအရင်ပယ်နိုင်မှကာမရာဂကိုပယ်နိုင်တယ်ကာမရာဂပယ်တာနှစ်မျိုးရှိတယ် ဇန်နဲ့ပယ်တာရှိတယ်မက်ဖို့နဲ့ပယ်တာရှိဇန်နဲ့ပယ်တာကြတော့တက္ကာအဋ္ဌိပယ်ပယ်မပယ်ပယ်သောတာပန်ဖြစ်ဖြစ်မဖြစ်ဖြစ် तू ကပုထုဇဉ်အနေနဲ့ဇန်နေရအောင်ကြိုးစားတော့ဇန်ဝင်စားနေလို့ရှင် ကာမရာဂပယ်ပြီးသားပဲအဲ့ဒီဇန်နဲ့သေလို့ရှင်ဗြဟ္မာဖြစ်တယ်ကာမရာဂစိတ်မရှိဘူးသို့တော်လည်းပဲအဲ့ဒီဗြဟ္မာတက်တန်းကုန်လို့လူပြည်နဲ့ပြည်ပြန်ရောက်လာရင်ကာမရာဂပြန်ဖြစ်တာပဲ ပြန်ဖြစ်လို့လိုက်စားလို့အကုသိုလ်ဖြစ်ရင်အပေကြသေးတာပဲအဲ့ဒါကဇန်နဲ့ပယ်တာခုမြတ်စွာဘုရားဆိုလိုတာကမဉ္ဇဉ်ဖုန်ညာနဲ့ပယ်ဖို့ကာမရာဂကိုပယ်နိုင်တာအနာဂါမိမဉ္ဇဉ်ဖုန်ညာနဲ့မှပယ်နိုင်တယ်အနာဂါမိမဉ္ဇဉ်ဖုန်ညာရဖို့ဆိုတာတက္ကရာဂံဖြစ်မှတက္ကရာဂံဖြစ်ဖို့သောတာပန်ဖြစ်မှသောတာပန်ဖြစ်ဖို့ဆိုရင်တက္ကာဒိဋ္ဌိဝိသိကိစ္စကိုမက်ဖို့နဲ့သောတာပတ္တိမက်နဲ့ပယ်နိုင်မှာ ဒါကြောင့်မလို့ကာမရာဂကိုအမြင့်ပြတ်ဘယ်တော့မှပြန်မလာအောင်ပယ်နိုင်ဖို့ဟာအခြေခံဖြစ်တဲ့တက္ကရာဒိဋ္ဌိကိုအရင်ပယ်ဖို့အရေးကြီးတယ်။ဒါကြောင့်မလို့မြတ်စွာဘုရားတက္ကရာဒိဋ္ဌိပဟာနာယကာမရာဂပဟာနာယကိုမြတ်စွာဘုရားပယ်ပလိုက်တယ်။ကာမရာဂပဟာနာယတဲ့ပြမကြီးကလာလျှောက်တာ။မြတ်စွာဘုရား ပြန်ဖြေတော့ကာမရာဂမပါတော့တက္ကရာဒိဋ္ဌိပဟာနာယ ခန္ဓာ၅ပါးယုံနာ၅ပါးကိုငါသူယောက်ျားမိန်းမပုဂ္ဂိုလ်တ attva လို့ထင်းနေတဲ့တက္ကရာဒိဋ္ဌိကိုပယ်တတ်နိုင်ဖို့အတွက်ယင်ဝလန်စုထိတ်ဥမိလောင်အဲ့ဒါတဲ့အရေးကြီးတယ်အမတန်အရေးကြီးတဲ့တရားပဲဒိဋ္ဌိပယ်ဖို့ဒိဋ္ဌိကိုမဉဏ်ဖုံဉဏ်နဲ့ပယ်တတ်နိုင်ဖို့လောကမှာအရေးကြီးဆုံးပဲဒါလေးမှတ်ထားဖို့ပါပဲ။ လောကမှာသူ့လုံးနဲ့သူတော့အရေးကြီးနေကြတာလက္ခဏာသမားလည်းလက္ခဏာလုံးအရေးကြီးတာဟောနိုင်ငံရေးသမားလည်းနိုင်ငံရေးအရေးကြီးတာစစ်တိုက်နေတဲ့ပုဂ္ဂိုလ်တွေကလည်းစီရေးစီရအရေးကြီးတာကျောင်းသားတွေကလည်းစာမှုဘက်ပါညာအရေးကြီးတာတကယ်တကယ်တော့မြတ်စွာဘုရားဟောတာဘာအရေးကြီးဆုံးလဲတက္ကာယဒိဋ္ဌိကိုမဉ္ဇဉ်ဖုံဉ္ဇဉ်နဲ့ပယ်နိုင်မှုအရေးကြီးဆုံးပဲတဲ့ အများပြောနဲ့ဖျားဟောနဲ့မတူတဲ့အခါမှာမိမိတို့ကညံနဲ့တေးချာချာနှလုံးသွင်းရဖျားဟောတာအမှန်ပဲအများပြောနေတာအမှားပဲအများပြောနေတာကကိလေသာတွေနဲ့မြင်တဲ့အမြင်ပဲငါအလုပ်ရေးကြည့်တယ်ငါဟိုအလုပ်ရောပဲငါသားတွေငါသမီးတွေနဲ့อืมကျောင်းသမားလည်းငါဒီဆောင်ဝဲအောင်ဖို့အရေးကြီးတယ်အဲ့ဆောင်ဝဲဖြေနေသေးကုန်ကြတာတွေအများကြီးပဲလက္ခဏာသမားလည်းလက္ခဏာလိုပဲနဲ့သေးကြ ကြီးမှန်းချက်တွေကတခုမှမဖြစ်ဘူးတကယ်တကယ်ကြတော့ဘာမှမဟုတ်ဘူးမြတ်စွာဘုရားဟောတာအမှန်တက္ကရာဒိဋ္ဌိပယ်ဖို့အရေးကြီးဆုံးပဲဝိဇ္ဇာတဏရဲ့စိတ်ခိုင်းချက်ကြောင့်ဟိုဟာအရေးကြီးတယ်ဒီဟာအရေးကြီးတယ်အရေးကြီးတာတွေအများကြီးပဲပိတ်ဆုံးကြအကုန်ထားပခဲ့ရဘာဟုတ်တာဟုတ်ဘာမှလည်းမကဲနဲ့ကိုကအရေးကြီးလုပ်လိုက်ကင်လေးရတာဆက်ဆက်ရ လောက်ကင်ပြီးထားပါရတယ်ကိုယ်နဲ့ဘာမှမဆိုင်ဘူးကိုဆောက်ထားတဲ့အိမ်ကိုလှုပ်ထားတဲ့လုပ်ငန်းတွေကိုစိုက်ထားတဲ့ဥယျာဉ်ခြံမြေတည်တဲ့အခါကျတော့ကိုကမွာနဲ့တော့ညှပ်ပြီးတော့မောင်းထုတ်ပလိုက်သေးတယ်တရေ6မှာဆိုလို့ဘာမှမဟုတ်ဘူးပိတ်ဆုံးကြတော့တကယ်တကယ်ကျတော့တက္ကာယဒိဋ္ဌိကိုမဉ္ဇဉ်ဘုံဉဏ်နဲ့ပယ်နိုင်မှုအရေးကြီးဆုံးပဲ အဲဒီတက္ကာဒိဋ္ဌိကိုမပယ်နိုင်လို့ရှိရင်တက္ကာဒိဋ္ဌိကနေပြီးတော့ဆင်ပွားသွားတဲ့တတ္တရတို့ဥစေတာတို့အဲ့ဒီကနေတခါထပ်ဆင်ပွားသွားမိစ္ဆာတိ62ပါးအများကြီးဖြစ်သွားနိုင်ဒီတက္ကတော်ကြီးတွေမိစ္ဆာဒိဋ္ဌိတွေကရည်ရွယ်ချက်ကတော့ဆင်းရဲကုန်စေခြင်းလို့လုပ်ကြတာပဲသူတို့ကာမဂုဏ်အောင်စွန့်ထားတယ် ဆင်းရဲကုန်ရင်တော့ပင်မဆင်းရဲခံပြီးတခါလေထမင်းသုံးလေးရမစားဘူးပင်မဆင်းရဲခံပြီးတော့အမျိုးမျိုးကျင့်ကြဒီဆင်းရဲတွေကိုလွတ်ချင်လို့အားကြီးလို့ပရိသန်နေရတဲ့ဒုက္ခဥပါတဲ့ဒုက္ခနာရတဲ့ဒုက္ခသိရတဲ့ဒုက္ခဒါတို့လည်းသိတာပဲပဂတိမျက်စိနဲ့ကြည့်လို့မြင်နေတဲ့ဒုက္ခတွေမချစ်ခင်မနစ်တဲ့သူနဲ့ပေါင်းသင်းရတဲ့ဒုက္ခချစ်ခင်နဲ့တဲ့သူနဲ့ကိုယ်ပွင့်ရတဲ့ဒုက္ခအလိုရှိတာတွေမရတဲ့ဒုက္ခ ခန္ဓာကိုယ်ကြီးနှိမ့်ဆက်နေတာဒါပေမဲ့ပရမတ္ထတရားတော့မသိဘူးပေါ့ယုံနာနဲ့မှသင်္ခါရတရားတွေတို့မသိဘူးတို့မြင်နေလောက်တဲ့ဒုက္ခတွေနဲ့တော့တို့မြင်ပြီးအဲ့ဒုက္ခတွေကလွတ်ချင်လို့ဩနာတိမလွတ်ချင်လို့ကြိုးစားကြတာပဲဒါပေမဲ့တို့ဆရာတွေကသိမှမသိတာတို့ဆရာတွေကကိလေသာတန်းတန်းနဲ့ပြောသွားတာပေါ့တပ်ပညုတရွှေဉဏ်တော်မှမရတော့ကိုထင်တာကိုပြောသွားကြတာ ပြောသားတော့ခင်ကမြက်မှာရေစိန်နာတို့အစီရာဝရိမြက်ကမ်းမှာသွားရေစိန်နာတို့အမတန်ချမ်းအေးနေတဲ့အချိန်မှာရေထဲဆင်းစိန်ရကိရိတာတွေရေထဲမျောသွားအောင်ဆိုပြီးဆင်းစိန်မသေးုံတမယ်ပဲတည်တဲ့လူလည်းတည်ပေါ့လေအေးပပြီးတော့ဘာကိရိတာမှမစင်ကြဘူးမိလုံတဲ့သူကလည်းလှုံကိရိတာတွေခန်းချောက်သွားကိရိတာတွေတော့မခန်းချောက်ဘူးသွေးသားတွေပဲခန်းချောက်ပါကိုယ်လုံးလုံးချုပ်ပြီးတော့ကျင့်တယ် ဒါတွေ့တာမှုတွေအကုန်လုံးပယ်တတ်ပလိုက်တယ်ဘာမှမတွေ့တာတော့ဘူးအဝိဇ္ဇာသာမတွေ့တာတာပဲရင်ထဲမှာတဏှာရှိနေတာတဏှာရှိနေတဲ့အခါကျတော့သူတို့တစ်ခါတစ်ခါကြာရင်ပြန်ပြီးတော့ဟိုဟာစာဒီဟာစာဟိုဟာမိဝဲဒီဟာမိဝဲလုပ်ပြတာပြက်ကုန်တာပဲတချို့အခြေချင်းမြင့်မြင့်နီးနာနေတရားမှန်မှန်ကန်ကန်မှသိမှမသိဘူး မသိတော့ဆေးကုကာမှပဲဆေးကြောင့်ပိုဆိုးကိုတော့ကတော့ယောဂပြောင်းအောင်ကုတာပဲဆေးရမှန်မှန်တဲ့အခါကျတော့ရှင်သွဲယောဂတစ်မျိုးဆေးကြောင့်ဖြစ်တဲ့ယောဂတစ်မျိုးအဲ့ဒါနှစ်မျိုးနာယူဆတွေမှာတော့တက္ကရာဒိဋ္ဌိကနေပြီးတော့ဆင်းသက်သွားတာတတ္တရဒိဋ္ဌိဘုဒ္ဓဇင်နေမှာတက္ကရာဒိဋ္ဌိဟာတရားမနာတရားအမထုတ်လို့ရှိရင်အများကြီးရှိကြတယ် တရားနာတရားအထုတ်မှခိတ္တခဏနည်းနည်းဖယ်နိုင်ရှားနိုင်တယ်ဗုဒ္ဓဘာသာတွေမှာ သတ္တရဒိဋ္ဌိများပါတယ်လူချမ်းသာတွေမှာချမ်းသာတဲ့လူတွေမှာလည်းသတ္တရဒိဋ္ဌိများတယ်သတ္တရဒိဋ္ဌိဆိုတာတည်မြဲအယူမှာတချို့ကျမ်းဂန်တွေမှာဆိုရင်အတ္တဝါဒကျမ်းဂန်တွေပေါ့လေဘယ်ဘာသာလို့မဆိုလိုပါဘူးအဲကျမ်းဂန်တွေမှာဆိုလို့ရှိရင်တို့ကျမ်းဂန်ထဲမှာကိုထည့်ရေးထားတာခန္ဓာကိုယ်ဟာ အကျမ်းခန္ဓာရဲ့အနုခန္ဓာရဲ့နှစ်မျိုးရှိတယ်အခုအပေါ်ကအကျမ်းခန္ဓာကြီးကတည်တဲ့အခါမှာပုတ်ပွားသွားပြီနဲ့လို့မြေကြီးဖြစ်သွားပြီနဲ့အနုခန္ဓာလေးကဒီခန္ဓာလေးကထွက်သွားတယ်ထွက်သွားပြီးတော့နောက်ခန္ဓာတစ်ခုမှသွားဝင်စားတယ်ဒီဗုဒ္ဓဘာသာတရားတော့ဘယ်လိုယူလဲဆိုတော့အတ္တကောင်အတ္တကောင်လိပ်ပြကောင်ဝိညာဉ်ကောင်လေးပေါ့ဝိညာဉ်ကောင်လေးကထွက်သွားတယ်ပါးစပ်တို့နှာခေါင်းတို့မျက်စိတို့ကထွက်သွားတယ် ထွက်သွားပြီးတော့နောက်ခန္ဓာတစ်ခုမှသွားဝင်နေဒီခန္ဓာကိုယ်ကြီးပုတ်ဆွေးသွားတော့လည်းပဲဒီအတ္တကောင်အတ္တကောင်လေးကဘယ်တော့မှမသိဘူးဘယ်တော့ရှင်လေးရဲ့ပဲဒီခန္ဓာပြုဟိုခန္ဓာပြောင်းဝင်သားတယ်အဲ့ဒီလိုအတ္တကောင်ဝိညာဉ်ကတည်မြဲတယ်မပျက်စီးဘူးလို့ယူတာတတ္တဒိဋ္ဌိဘယ်ကဆင်းသက်လာလဲဆိုတော့တက္ကာယဒိဋ္ဌိကဆင်းသက်လာတယ် မြတ်စွာဘုရားတရားနာရင်နဲ့တောင်မှပဲအယူမှားတာရှိတယ်တာတိယဟန်ဆိုတာဒီဝိညာဉ်လေးဟာဘရောမှမသေးဘူးခန္ဓာကိုယ်ကြီးသာပုတ်ဆွေးသွားတယ်ဟိုးအလောင်းတော်ဘွားတော်ဝိညာဉ်အခုလည်းအဲ့ဒီဝိညာဉ်ပဲဝိညာဉ်6မျိုးမြတ်စွာဘုရားဟောပြီနဲ့သူသဘောမပေါက်ဘူးမြင်သိစိတ်ကြားသိစိတ်နံသိစိတ်စာသိစိတ်ထိသိစိတ်ကြံတွေးစိတ်ဒါဝိညာဉ်6ပါးပဲအကြောင်းကိုဆွဲပြီးတော့အကျိုးဖြစ်တယ်ဝိညာဉ် အစင်းရဲ့မျက်စိရဲ့ဒီအကြောင်းနှစ်ခုကြောင့်မြင်သိစိတ်ဖြစ်တယ်အတန်ရဲ့နားရဲ့ဆွဲပြီးတော့ကြားသိစိတ်ဖြစ်တယ်စာလို့ပြောတော့စကုဝိညာဉ်သောတာဝိညာဉ်ပေါ့အဲ့ဒါတွေကဖြစ်ပြီးတော့ချက်ချင်းပြတ်သွားတာပဲတဏှာနဲ့တဏှာဆန်းချီဖြားလောက်တောင်မှမရှိဟိုးဘဝကိုသွားဖို့တော့အသာထားပေါ့စကုဝိညာဉ်နားကိုပြောင်းမဖြစ်ဘူးသောတာဝိညာဉ်ဈာတိစိတ်ဟာလည်းနှာခေါင်းပြောင်းမဖြစ်ဘူးသူ့နေရာရင်သူပဲ မျက်စိမှာသက္ခုဝိညာဉ်မြင်သိစိတ်ပေါ်အဲ့ဒီနေရာမှာပဲပြတ်တာပဲကြားသိစိတ်နာမှာနာအကြည့်မှာပေါ်တယ်အဲ့ဒီမှာပဲပြတ်တာပဲပေါ်လဲပေါ်တယ်ပျောက်လဲပျောက်တယ်ဇာလိုပြောတော့ဖြစ်လဲဖြစ်တယ်ပြက်လဲပြက်တယ်ဒလဇတ်ဖြစ်ပြက်နေတာပဲအကြောင်းအားလျော်သွားအကြောင်းတိုက်ဆိုင်ရင်ဖြစ်လာတယ်အဲ့အကြောင်းတွေချုပ်သွားတော့သူလည်းချုပ်သွားတာပဲတဘောကနေတဘောပြောင်းသွားတဲ့ဝိညာဉ်ဆိုတာမရှိပါဘူးဒါပဲနဲ့လို့မြတ်စွာဘုရားတရားမနာဘူး တရားတွေမလေ့လာဘူးဆိုလို့ရှိရင်ဒီဝိညာဉ်ကောင်လေးဟာဘယ်တော့မှမသေးဘူးဟိုဘက်ဘဝကိုပြောင်းသွားတယ်တည်မြဲတယ်မသေးဘူးမပြတ်ဘူးအဲ့လိုယူတာအဲ့ဒါကိုတည်မြဲအယူမှာတတ္တဒိဋ္ဌိလို့ခေါ်ပါတယ်အတူကနေဆင်ပွားဆင်ပွားတပြင်းဒိဋ္ဌိတွေဆက်ပွားသွားပြန်ရောနောက်ဥစ္စေတာဒိဋ္ဌိဒီအတ္တကောင်အတ္တကောင်လေးဟာမသေးခင်မှာဒီခန္ဓာကိုယ်ထဲမှာရှိတယ် အသက်ကောင်ဝิญဉ်ကောင်လက်ပြကောင်အချို့ဘာသာအယူကဘာယူလဲဆိုတော့ဇီဝအတ္တလို့ယူတတ္တဝါတွေမှာရှိတဲ့အတ္တကိုအတ္တဆိုတာအဓိကဝิญဉ်ကိုယူတာများတယ်အတ္တကောင်အသက်ကောင်လက်ပြကောင်ဝิญဉ်ကောင်ဝิญဉ်ဆိုတာခန္ဓာ၅ပါးမှာဝิญဉ်နဲ့ခန္ဓာဆိုတာရှိတယ်ဝိညာဏဆိုတာအထူးသိတာကိုပြောတာအဲ့ဒါကိုဝิญဉ်ခေါင်းလေးလှုပ်ပလိုက် ဝိညာဉ်ဆိုတာအထူးသိတတ်တဲ့သဘောအကောင်မဟုတ်ဘူးသိတတ်တဲ့သဘောအဲ့ဒါဝိညာဉ်လို့ခေါ်တယ်အဲ့ဒါကိုဝိညာဉ်လောကတို့ဝိညာဉ်ကောင်လေးထွက်သွားတယ်တို့အဲ့တော့အကောင်ထဲဖြစ်သွားတယ်အကောင်ထဲမဟုတ်ဘူးသဘောတက်တက်ပဲရုပ်တည်နဲ့နေဟောင်းချုပ်သွားတဲ့အခါမှာအစ်စ်သွားပေါ်တယ်ဒီကအကောင်လေးထွက်သွားတာမဟုတ်ဘူး အချို့ကြတော့ဒီခန္ဓာကိုယ်ထဲမှာအလက်ကောင်ဝิญဉ်ကောင်လေးဟာမသေးခင်မှာရှိတယ်သိလဲသိရောချုပ်ပြတ်သွားတယ်ဘာမှမကြတော့ဘာမှဖြစ်တော့သိရင်ပြီးတာပဲပြတ်တာပဲအဲ့လိုယူတာကအဥ္စေဓာဒိဋ္ဌိဘယ်ကဆင်းသက်လာလဲဆိုတော့တက်ကာယဒိဋ္ဌိကဆင်းသက်လာအဲ့တက်ကာယဒိဋ္ဌိတတ္တရဒိဋ္ဌိဥ္စေဓာဒိဋ္ဌိဟာအပယ်ရဲ့ရေတောင်းမြစ်အပယ်မျိုးစိတ် တတ္တဝါတွေဟာကုသိုလ်ကောင်းမှုတွေလုပ်နေကြတာပဲအဲ့ဒါမေဆီမနိကေမဟာကမ္မဝိဘင်္ဂတုံနဲ့နှီးနှောပြီးတော့ကြည်လို့ရှင်ပေါ်တယ်ကုသိုလ်ကောင်းမှုတွေလုပ်နေတာပဲရှင်ပြုယဟန်ကံဖရာတဲចောင်းဆောက်အခြားဘာသာတွေကိုထားလိုက်ပါအောင်ဗုဒ္ဓဘာသာမှာလည်းကုသိုလ်ကောင်းမှုတွေလုပ်ပါရဲ့သားနဲ့တချို့တချို့သေသွားတော့ပိတ်တာတွေဖြစ်တာတော့ငရဲကြသွားတာတော့မရှိဘူးလား လူတွေမပြောနဲ့ဘုန်းကြီးတော်မှတခါလေကြတဆေကြီးဖြစ်နေလို့၆တာတို့နောက်ဘုန်းကြီးကြောင်းထိုင်လို့မရတာတို့ဒါတကြားနေရတာအဲကုသိုလ်ကောင်းမှုတွေလုပ်ပါရဲ့သားနဲ့ဘာဖြစ်လို့အဲ့လိုဖြစ်ရသလဲအထိုက်လျောက်ယောဂီတို့သဘောပေါက်ပြီပဲဘာကြောင့်ပါလဲအဲတက်ကြလေးငါကြောင့်ငါပဲငါဥစ္စာပဲငါလို့ဆွဲတော့ငါဥစ္စာလို့ဆွဲတယ်ငါအိမ်ပဲငါကြောင်းပဲငါပစ္စည်းပဲ သင်္ကန်းတော်မှာကြည့်ပါငါသင်္ကန်းငါသင်္ကန်းဆိုသုတိပြကျွေပြန်တော်မူသွားတဲ့အခါကျငါသင်္ကန်းလို့ဆွဲလိုက်တာ ਨੇ သင်္ကန်းမှာတန်းသွားဖြစ်ရတယ်အဲလူတွေငါအလုတ်ယုံမဲ့ငါအလုတ်ယုံမဲ့ဆိုရင်ကြောက်ဖို့မကောင်းလားဘာဖြစ်လို့ပါလဲဆွဲလန်းလို့ရှင်ဖြစ်နိုင်တယ်ပိတ္တာတွေဖြစ်နိုင်တယ် စိတ်ဟာအမတန်ထူးဆန်းတယ်ဝိစိတ်တကရဏံစိတ်တံဆန်းဆန်းကြဲကြဲပြုလုပ်တတ်လို့စိတ်ရဟန်းတော်တစ်ပါးမြတ်စွာဘုရားကိုလျှောက်ထားတယ်လောကကြီးဘယ်လိုဆွဲဆောင်နေပါသလဲဘုရားလောကကြီးကိုဘယ်လိုဆွဲဆောင်နေလဲစိတ်စိတ်ဆွဲဆောင်နေတယ်စိတ်တင်နာနေရတဲ့လောကောဆို စိတ်ဆွဲဆောင်တယ်စိတ်သွားတဲ့အတိုင်းခန္ဓာကိုယ်ကြီးကပါသွားတာပဲစိတ်ကသွားခြင်းလေဆိုရင်နောက်ပိုင်းကျပါသွားတာစိတ်ကဒီနေရာဒီနေရာဆွဲလန်းလေဆိုရင်အဲ့နေရာရောက်တာပဲသုတိပြတ်ကြီးွယ်လုံးလို့ရှိရင်အပယ်လေးပါရေတတ္တဝါတွေကပုံများတယ်ရေတတ္တဝါတွေကြိုက်တာများတာဟုတ်ဆိုကဏ္ဍနေကြိုက်ကြကဏ္ဍဖြစ်ဖို့များတာဟုတ်ငါကြိုက်တယ်ငါပိရေကြိုက်တယ်ဆိုစွဲတယ် အဲ့ဒီအစွဲတွေကဒုက္ခပေးတယ်ဥပါဒဏ်ကြောင့်ဥပါရောက်စေအဲ့ဒီအစွဲတွေကိုဖြုတ်နိုင်မှဒိဋ္ဌိစွဲပေါ့ဒိဋ္ဌုပါဒံအတ္တဝါဒုပါဒံအဲ့ဒီအစွဲတွေကိုပယ်နိုင်မှုဖြတ်နိုင်မှုအတွက်တရားလဲနာရမယ်နောက်ပြီးတော့တရားလဲအာထုတ်ပါအဲ့ဒါမရှိမှပရိပဒါနာယုံတက်တက်ပဲတချို့ကနာတယ်တိတ်ခွေတွေအများကြီးနာတယ်အာမထုတ်ဘူးတပည့်တော်ဘရောမအာမထုတ်ဘူးခင်ဗျာတဲ့ အယူဆတွေမှားတယ်တနာဖို့ကောင်းတယ်ကုသိုလ်တော့လုပ်တယ်လူဟောလှူတရားလှူလှူတာတော့အကြီးအကျယ်လှူတာပဲဝေယဝိဆာလည်းလုပ်တယ်တရားအထုတ်ဖို့ကြပြောလို့မရအောင်အဲ့ဒါဘာလဲအယူမှားရင်နဲ့ဝင်သွားတာအထုတ်ဆရာမလိုပါဘူးကွာကုသိုလ်လုပ်တနေ့ကျဆင်ကြတာပဲဆရာမှားတော့တပည့်ပါဒုက္ခရောက်တာဒါပေမဲ့ကုသိုလ်လုပ်တော့နည်းနည်းခံစားသေးတာပေါ့ကုသိုလ်ကတော့လုပ်ပါတယ်ဒါအမျိုးမျိုးတွေ့ရတဲ့လူငယ်တွေမှာ ကုသိုလ်ကတော့အရန်လှုပ်တာပဲသင်္ကန်းလည်းလှူတာပဲဆေးလည်းလှူတာပဲဟာဝေယဝိဆဆိုလည်းတခါတော့ပင်မခံပြီးလှုပ်တယ်တရားထိုင်ပြီးတော့မပြောနဲ့မထိုင်ဘူးသူအယူဆကတခါတဲ့မှားဆွဲသွားတာအထုတ်ဆရာမလိုဘူးလို့ထင်ဘယ်လိုနေလဲတဲ့အသိဉာဏ်လေးနဲ့သုံးတတ်နေတယ်အဲ့ဒီအသိဉာဏ်ဟာစင်ကျင်တုံတရားအဆင့်ပဲရှိစင်ကျင်တုံတရားဟာအစာလိုပြောတော့စိန်တာမယဉာဏ်အဆင့်ပဲရှိစာဥဒိဖတ်တာတွေ တယောက်နဲ့တယောက်ဆွေးနွေးတာတွေကတုတ္တမယညာအဲ့ဒါကိုကိုယ့်ဘက်ကိုပြန်ပြီးတော့သုံးသပ်တာစာအုပ်ထဲကစာတယ်သုံးသပ်ဆင်ញင်းတယ်အဲစိန်တာမယညာလို့ခေါ်တယ်ဝိပဿနာညာမဟုတ်ပါဘူးတတိပဋ္ဌာန်၄ပါးရှုမှတ်ပွားများတော့မှဝိပဿနာဉာဏ်ဖြစ်တယ်ဝိပဿနာရှုမှတ်ပွားများဖို့မလိုရင်မြတ်စွာဘုရားတတိပဋ္ဌာန်တော့ဘယ်ဟောမလဲမင်းတို့ကုသိုလ်တွေလုပ်ကြဟေ့ဒီနေ့ကျရင်မင်းတို့နိဗ္ဗာန်ရောက်မှာပေါ့ဆိုတတိပဋ္ဌာန်ဘယ်ဟောမလဲ တိပဋ္ဌာန်ဟောတာတော့မှဉာဏ်ပညာကောင်းတဲ့ကုရုတိုင်းမှာမှသွားဟောတယ်နေရာတိုင်းမဟောဘူးဉာဏ်ပညာရှိတဲ့သူတွေမှဟောတယ်ဉာဏ်ပညာမရှိရင်မလိုက်နိုင်ဘူးဓမ္မစကြာတရားဥဟောတာကြည့်ပါတရားတွေအစိုးရကျင့်ထားတယ်ပင်စဝက်ကငါးဥကိုရွေးချယ်ပြီးတော့ဟောတယ်လူတိုင်းအရင်စွတ်ဟောလို့မရဘူးမလိုက်နိုင်ဘူးတတိပဋ္ဌာန်လည်းဒီတိုင်းပဲဉာဏ်ပညာကြီးကျယ်တဲ့သူတွေမှလိုက်နိုင်တာ အဲ့တော့ကိုယ့်ဘက်ကိုမလုပ်ချင်နေပေါ့သူများတရားအထုတ်တာကိုအထုတ်စရာ မလိုဘူးဆိုတော့အဲသူများတွေကိုဒုက္ခပေးတာနဲ့မတူဘူးလားမညံဖုန်ညံရတဲ့ရတတ်တဲ့မျိုးသားမျိုးသမီးတွေမရတော့ယူဆမှားသွားတာကိုအထုတ်စရာမလိုဘူးအချို့ကလည်းအထုတ်ပြန်တော့သုတုဆိုင်ဆိုင်ရှုစရာမလိုဘူးဒါမျိုးတွေရှိသေးတယ်ကျေးဇူးတော်ရှင်မာစီဆရာတော်ပြိုင်လူဆက်ဆုံထားတာသုတုဆိုင်ဆိုင်ရှုဖို့ပဲ စူးစူးဆိုင်ဆိုင်စိတ်စိတ်ဆက်ဆက်စိတ်စိတ်ကလေးအဲတကယ်ရသွားတဲ့ဆရာတော်ဘုရားကြီးဟောတဲ့တရားကိုတေးသေးချာချာမှတ်သားကြပါသူတော်ကောင်းဥမာကိုယ်စာပေဘ ഹു ဒုဒသိကျင်တယ်အင်္ဂလိပ်စာသိကျင်အင်္ဂလိပ်စာတတ်တဲ့သူပြောတာကိုနားထောင်ဒါမှအင်္ဂလိပ်စာတတ်မယ်ဟုတ်တယ်မလားမညံဖုန်ညံလိုခြင်းဘလူစကားနားထောင် မဉ္ဇဉ်ဘုံဉ္ဇဉ်တကယ်ရပြီးတကယ်သာသနာပြုတဲ့ဆရာတော်တွေရဲ့စကားကိုနားထောင်တန်ကြောင်ဖမ်းပြီးတော့ကိုထေနာကိုစွတ်ပြောတဲ့စကားတွေနားမထောင်နဲ့ပုဂ္ဂိုလ်ထိခိုက်ပြောတာမဟုတ်ဘူးမှားမှာဆိုလို့ပြောနေတာနော်တော်ဘယ်ပုဂ္ဂိုလ်မှမထိခိုက်ဘူးသူဟာနဲ့သူသာသနာပြုနေကြတာအကုန်လုံးဟာသာသနာပြုတဲ့ပုဂ္ဂိုလ်ဆိုရင်ဒါနပဲပြုသီလပဲလုပ်လို့အကုန်လုံးကဒါသာသနာပြုဖို့ပြုဘက်တွေမိတ်ဆွေတွေပဲဒါပဲနဲ့အယူအဆမှန်မှားဖို့တော့အရေးကြီးတယ် စူးဆိုင်ဆိုင်ရှုစရာမလိုဘူးအထူးတလဲအားထုတ်စရာမလိုဘူးဒါတွေကဟိုတုန်းကလည်းပေါ်တယ်အခုလည်းပေါ်တယ်ဘာဖြစ်လို့အဲ့ဒါတွေဆွဲနေလဲဆိုတေးသေးချာချာမလုပ်တဲ့ပုံကိုယ်တည်းအဲ့ဒါတေးသေးချာချာတရားကိုကြိုးကြိုးဆဆလုပ်ထားလို့ရှင်အဲ့ဒီလူမပြောနဲ့ဟိုးကောင်းရင်တရားမကြီးဆင်းပြောတော့လက်မခံဘူးတကယ်အားထုတ်ထားရင်မြတ်စွာဘုရားလက်ထက်ကလည်းရှိပါတယ်သူရံဗတ္ထဆိုတာအံဗတ္ထပါသူနာမည်အရင်က မြတ်စွာဘုရားအဲ့ဒီအိမ်ကြွသွားပြီးတော့မြတ်စွာဘုရားသူအိမ်ကြီးရင့်ကျက်မှန်ပြီးတော့သွားပြီးတရားဟောတရားဟောတော့သောတာပန်ဖြစ်သွားမြတ်စွာဘုရားပြန်ကြွသွားမြတ်စွာဘုရားပြန်ကြွသွားတော့မာနကကြည့်နေဒီကောင်အစအယူမှားတဲ့ကောင်ကတိကတ္တကောင်သူမြတ်စွာဘုရားဟောလို့တရားများရသွားလားမသိရလားမရလားငါစမ်းကြည့်အောင်မယ်ဆိုပြီးတော့မာနကဖရာရောင်ဆောင်းလာတယ်။ရောင်ကြီးတော့6ပါးလှုပ်ပြီးတော့ဟာခုပဲကြွသွားတယ်ခုပဲဖရာဘာလို့ပြန်ကြွလာလဲ အဲအိမ်မောပင့်ပြီးတော့ရှင်ပြဗာမြတ်အမိတ်ရှိခြင်းလို့လဲငါခုနဲ့တရားဟောတာနည်းနည်းမှားသွားလို့ဖရာဖရာဖယတုဖယတုဖရာအရှင်းမဟုတ်ဘူးတပ်ပိသင်္ခါရအနိစ္စလို့ဟောသွားတယ်သင်္ခါရတရားတွေအကုန်လုံးကအနိစ္စမဟုတ်ဘူးကွာတချို့ကအနိစ္စမြဲတယ်ငါပြောတာအဲ့ဒါနည်းနည်းမှားသွားလို့လားပြင်ပေးတာဟိုကအမ္ပဋ္ဌာကလူလင်ကအစတုန်းကသူကဗုဒ္ဓဘာသာလည်းမဟုတ်ဘူး ဘာသာသူကဘယ်ဘာသာမှလည်းမဟုတ်ဘူးသူကတရားလည်းသိမလိုက်စားဘူးဒါမှမဟုတ်အတိတ်ကကုသူကပါလာတော့အင်းဒီရင့်ကျက်မြတ်စွာဘုရားလာဟောတော့မညံဖုန်ညာရသွားတော့မညံဖုန်ညာရပြီးတဲ့ပုဂ္ဂိုလ်ဘလို့မှလှည့်စားလို့မရဘူးရောင်ကြီးတော်6ပါးနဲ့ဖရာရောင်ဖန်ဆင်းထားပေနဲ့တရားကိုမှားပြောတယ်တော့သိသွားတယ်ဟာသင်္ခါရတရားအလုံးဟာအနိစ္စပဲဖြစ်သမျှတရားအကုန်ပြတ်တာပဲဆိုတော့သူကိုယ်တိုင်သိတာပြီမညံဖုန်ညာရတော့ပဲမနေနိုင်သိတယ် အဲ့တော့သူစဉ်းစားတယ်မြတ်စွာဘုရားဘရော့မှမှားမဟောနိုင်ဘူးဒါမြတ်စွာဘုရားအစ်စ်မဟုတ်ဘူးမြတ်စွာဘုရားကိုအမြဲတမ်းနှောက်ယှက်နေတဲ့မာနပဲဖြစ်ရမယ်သင်မာနမလားလို့တခါတည်းမေးလိုက်ဟောလိန်လို့မရအောင်မာနပေါ်လာတာသင်လိုမာနတရားမပြောနဲ့သင်လိုမာနပေါင်းထောင်ချီပြီလားပြောလဲငါတရားကိုဖျက်လို့မရတော့ဘူးပြန်သွားတယ်လားသူတော်ကောင်းတို့လည်းတရားကိုကြိုးကြိုးဆဆအားထုတ်ပါ ကြိုးကြိုးစားစားအာမထုတ်လို့ရှင်ဟိုလူပြောတာယုံကဒီလူပြောတာဟိုကဟုံနိုးနိုးဒီဟာဟုံနိုးနိုးတကယ်ဟုတ်တဲ့နေရာကြတော့လက်မခံနိုင်တော့တက်တာလွယ်ကူတာတွေကိုပဲနားယောင်လိုက်ပြီးအဲ့ဒါပါသွားတက်တာတာကိုအားထုတ်စရာမလိုဘူးစူးဆိုင်ဆိုင်ရှုစရာမှတ်စရာမလိုဘူးအပင်မခံစရာမလိုဘူးအသိဉာဏ်လေးနဲ့သုံးတတ်နေုံပဲအဲ့ဒါနားမယောင်ညာနဲ့သူတော်ဟောင်းလို့အဲ့ဒါမဉဏ်ဖုန်ညာရမယ်တရားမဟုတ်ဘူး အထိုက်အလျောက်တော့ကုသိုလ်လို့ရင်ကုသိုလ်ရပါမညံဘုံညံရဖို့ဆိုတာစွန့်လို့ရတယ်စွန့်သားရတယ်ရှင်ပါသီလဆိုတာတောင်းတောင်းပဲစောင့်ညံမလဲညစာမစားဘူးကာမဂုဏ်မခံစားဘူးကာမဂုဏ်ညစာတွေမစွန့်လို့ရဘူးလားစွန့်ပါဘူးအဲ့ဒါနည်းနည်းလေးစဉ်းစားကြည့်တယ်ဘာဖြစ်လို့ဆုံးလွှမ်းမယ်ထင်လဲကိုပိုင်ညာလေးနဲ့စဉ်းစားကြည့်တယ်ချက်ချင်းကြီးမပေါ်ဘဲနဲ့ပြောလိုက်ရင်အော်ဟုတ်ပါလားဆိုတာသိလိမ့်လောဘကိုနည်းအောင်လုပ်တာမလားတော်အောင် ညစာကိုအကောင်းဆုံးထားပြီးစားနေကြတယ်မလားသူများစားရင်ကိုစားတော့ဘာထူးလဲသူများလောဘကြီးကိုလည်းလောဘကြီးတာကာမဂုဏ်ခံစားတယ်ကာမဂုဏ်ခံစားကျင်တာပဲဗျအနာဂံယဟန္တာမှာမဟုတ်ပဲလူဖြစ်ဖြစ်ယဟန်ဖြစ်ဖြစ်မညံဘုံညာနေမရသေးခံစားကျင်တာပဲအဲ့ဒါကိုမခံစားပါဘူးဆိုအောင့်အင်းပြီးတော့နေတယ်အဲ့တော့ဘာနဲ့သွားလဲဆိုတော့လောဘနဲ့သွားတာဗောဗျလောဘကိုနဲအောင် လုပ်ပြီးမှ သိအောင်တတ်လို့ရတာနည်းနည်းနည်းနည်းသွားတော့မှဥမာအနာယောဂါဆိုပါတော့ဗျာအနာယောဂါကိုအနာ6ပြီးတော့အနာတက်တာတက်တာအောင်လုပ်ပြီးနောက်ပိတ်ဆုံးကြမှာပျောက်သွားတာမလားတခါတည်းကော်ထုတ်လိုက်သလိုဝုန်းဆိုပျောက်ပါမလားပျောက်ပါဘူးအဲဒါကြောင့်လို့မေတ္တာပွားဆိုတာဒေါသနည်းအောင်ငါးပါးသီလထိန်းကြလဲရှစ်ပါးသီလထိန်းတော့ချင်းနေပါတယ်မရိုက်တော့ဘူးပုဂ္ဂောင်နေမတတ်တော့ဘူးနှိမ့်လို့ဆိုတာတတ်ဖြစ်အောင်မယ်ကိုမထိန်းထားလို့ရှိရင် ဒေါသတော့ကုံတော့မကုံမကုံမင်းနဲ့ထိန်းတော့နဲမသွားဘူးလားတော်အောင်အဲဓမ္မအပြမစရိယတိခါဘုံထိန်းထားတယ်အပြမစရိယမခံစားရဘူးကာမကုံထိန်းထားတဲ့အခါကျတော့ခံတော့ခံစားကျင်တာပဲဒီသီလတိခါနဲ့ထိန်းလိုက်တဲ့အခါကျတော့ဟောနဲသွားတယ်ဒီကာမဂုဏ်တွေဆိုတာပင်လေရေတောက်တယ်လို့ပဲဝရတယ်လို့ရှိရလားတော်ဘယ်တော့မှမဝဘူးဒီဘဝတွေမဟုတ်နောက်ထပ် အသင်္ချေနန္ဒဆက်ခံစားသေတာသေသွားမယ်ဘယ်တော့မှမဝဘူးမဝလို့လည်းပဲအဲ့ဒီခံစားတာတွေမပြတ်လို့လည်းဒုက္ခတွေမပြတ်တာခံစားတာကအကြောင်းဒုက္ခတွေကအကျိုးအကြောင်းအကျိုးသွားနေတာအဲ့ကာမဂုဏ်ခံစားတာကသမှုရိယသစ္စာအိုနာသေးအမျိုးမျိုးဒုက္ခတွေရောက်တာကအဲ့ဒါဒုက္ခသစ္စာပဲအဲ့ဒီဒုက္ခသစ္စာတွေကုံအောင်ချုပ်အောင်ဆိုလို့ရှိရင်သမှုရိယအကြောင်းကိုပါအောင်လုပ်မှာ နောက်ပိတ်ဆုံးကုံအောင်လုပ်ရမယ်အဲ့ဒါမလို့သီလသမာဓိပညာသိက္ခာသုံးပါးဟောထားတာပညာတစ်မျိုးတည်းမဟုတ်ဘူးအပြန်အလှန်ကျေးဇူးပြုတယ်သီလကသမာဓိကိုသမာဓိကပညာကိုပညာကသမာဓိကိုသမာဓိကသီလကိုသီလကပညာကိုပညာကသီလကိုအပြန်အလှန်ကျေးဇူးပြုကြတယ်အဲ့ဒါတကယ်တရားရထားတဲ့ဝေဘူးဆရာတော်ဘုရားကြီးတို့တဲငူဆရာတော်ဘုရားကြီးတို့ဆွန်းလုံးဆရာတော်ဘုရားကြီးတို့မာဇီဆရာတော်ဘုရားကြီးတို့မိုးကုတ်ဆရာတော်ဘုရားကြီးတို့စကားတွေကိုနားထောင်ကြပါ တကယ်မရပဲနဲ့စေတနာတော့ပါတာပေါ့လေသာသနာပြုတာဒါမှမဟုတ်တကယ်မရသေးရင်မှားတယ်ဥမာဆိုပါတော့ပါဠိပတ်သားကိုမသိဘဲနဲ့ပြောရင်စေတနာနဲ့တော့စေတနာနဲ့မှားနိုင်ဘူးလားဗျာအင်္ဂလိပ်စာကိုကမတတ်ဘူးဆိုပါတော့ဦးဇင်းတို့မတတ်ဘူးမတတ်ဘဲနဲ့ပြောတာတော့စေတနာကောင်းနဲ့ပြောတာပဲဥမာကျေးဇူးတင်ပါတဲ့တိုင်းကျူးဆိုပါတော့ကဲတိုင်းကျူးဆိုတော့နားထောင်တဲ့လူကကောင်းပါမလားဝင်မှမကြတာဟုတ်တယ်မလား မတက်ရင်မှားတတ်တယ်မလားတော်ပြောတာကတော့စေတနာနဲ့ပြောတာပဲလေကျေးဇူးတင်ပါတယ်ဗျာဒါလိုပြောတာမလားအတန်လေးအတန်တားမတတ်တော့မမှန်ပြောတာကတော့စေတနာနဲ့ပြောတာပဲမှားနေတယ်ဟုတ်တယ်မလားဒိဋ္ဌိတက်ကတုံးတွေကြည်ပါလားသူတို့နိဗ္ဗာန်လိုချင်လို့တရားကျင့်တာမလားအိမ်အောင်တော့မပြုတ်ဘူးအိမ်အောင်မပြုတ်ပဲနဲ့တခါတည်းပင်မခံကျင့်ရတယ်ပင်မခံကျင့်ပြီးတော့ရလည်းမရဘူးအပယ်သွားရတာကြီးပဲ သေအပေသွားတာပဲခွေးလိုချင်းခွေးဖြစ်ကြနွားလိုချင်းနွားဖြစ်ကြအပေလေးပါကြကြတာရည်ရွယ်ချက်ကတော့အမှန်ပဲလုံပုံလုံနီးမှားနေတယ်ဘာဖြစ်လို့လဲဆိုတကယ်ရတဲ့ပုံကိုမရှိကြလို့မလားအဲ့ဒါညာရှိသူတော်ကောင်းမိဝဲစိကရမယ်သောတာပန်ဖြစ်ကြောင်းအင်္ဂါ၄ပါးမှာနံပါတ်၁ကပညာရှိသူတော်ကောင်းကိုမိဝဲစိကပညာရှိသူတော်ကောင်းဆိုတာစာတတ်ယုံနဲ့မရဘူးစာတတ်တာစာသင်္ဟတတ်တာပဲစာတတ်တိုင်းဘယ်တကားပိတ်တာမဟုတ်ဘူးဗျ မဲ့ညံဖုံညာရမှာတကယ်ပိတ်တာမလားစာတက်တဲ့ဆရာတော်ကိုကြီးညိုတာပဲပူဇော်တာပဲမယုံမသိမလုပ်ပါဘူးသို့တော်လည်းပဲယောဂီတို့မှားမှာဆိုလို့သတိပေးတာနော်အဲဒါတို့တို့ပြောထားတာပဲဆိုညံ့တမ်းပြီးတော့မယူဆလိုက်နဲ့ဦးဇင်းတို့ပြောတာလည်းပဲလက်တွေ့လေ့လာကြည့်အောင်ကာလမတုတ်တံလို့ပေါ့ဗျာလက်တွေ့လေ့လာကြည့်အောင်ဟာငါတို့ဘယ်လိုဆရာပြောတာပဲဘာဘာဘာဘာဘာဘွဲ့ဒီပဲရရသေချာကုဘကိုလေ့လာကြည့်အောင် ဟုတ်လားမဟုတ်ဘူးလားဦးဇင်းတို့ပြောတာလေလေ့လာကြည့်ဦးဇင်းတို့ပြောတာယုံရမယ်လို့မဆိုလိုဘူးမြတ်စွာဘုရားကိုယ်တိုင်တော်မှာငါပြောတဲ့စကားကိုမင်းတို့ညမ်းမယုံနဲ့ဦးနဲ့လောက်ကြည့်ဦးနဲ့လက်တွေ့လောက်ကြည့်လို့ရှင်တရားကပြောလာလိုက်မယ်ရိုးရိုးအလုပ်တော်မှာသူတော်ကောင်းတို့အခုစိတ်ယုံနေအလုပ်ယုံနေမှာလုံနေရတယ်ပုဗ္ဗဆာသာလုပ်လို့ရရလားပုဗ္ဗဆာသာလုပ်ရင်ဘာမှနားလဲမှာမဟုတ်ဘူးစိတ်ဝင်စားလုပ်တော့မှအလုပ်သဘောတွေနားလဲတယ်မလား စာပေတွေအင်္ဂလိပ်စာတွေပြောနေရတယ်သေချာလေ့လာမှပြောတတ်တာမလားဘောရန်ရှာပြီးတော့ပြောပြပြီးတာပဲဆိုသေချာတတ်ပါမလားသေချာမကြိုးစားဘူးလားသူတို့ကောင်းတို့ကြိုးစားတဲ့အလုပ်တွေဟာပတ်စံရဖို့ပဲရှိတယ်မညံဖုန်ညာရပါမလားမရပါဘူးအဲ့ဒီလိုမညံဖုန်ညာမရနိုင်တဲ့အလုပ်တော်မှပဲကြိုးစားမှရရင်မညံဖုန်ညာရမယ့်အလုပ်နိဗ္ဗာန်ရောက်မယ့်အလုပ်ကိုအပေါ်ယံလေးရှံလို့လို့ရမလား အဲ့ဒါသဘာဝယုတ်တိပဲစဉ်းစားကြည့်ပေါ့အိမ်အောင်ပြုတ်ဖို့လုပ်တဲ့အလုပ်တော်မှလုပ်လိုက်ရတာသေလှပေါ့သေချာလုပ်ရတယ်ဒါမှတိုးတက်တာမလားလုပ်တဲ့ကြားထဲတော့မှအစင်မချောတာတွေအများကြီးပဲအခုဟာကမိမိအတွက်ကောအများအတွက်ကောကိုချမ်းသာစိတ်ချမ်းသာအချမ်းသာဆုံးဖြစ်တဲ့နိဗ္ဗာန်ကိုရောက်ဖို့ကိလေသာအနှောင်ဖွဲ့တွေမှလွတ်မြောက်ဖို့အကောင်းဆုံးအမြတ်ဆုံးအလုပ်ကိုလုပ်ရတာဘယ်ပေါ့ပေါ့ချမ်းချမ်းလုပ်လို့ပဲရ ဇာပေတွေမှာလည်းရှိပါတယ်သူတော်ကောင်းတို့နာယိတံတိထိလမာရံပနာယိတံအပေနထာမတာနိဗ္ဗာန်အဓိကန္တပံတပ္ပဒုက္ခပမောဇနံကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့ဝိပဿနာရှုနည်းကျမ်းတွေမှာပါပါတယ်တပ္ပဒုက္ခပမောဇနံအလုံးစုံသောဆင်းရဲတို့မှလွတ်မြောက်ရာဖြစ်သောဣဒံနိဗ္ဗာန်ဤတန်တိဒုက္ခအနတ္တနိဗ္ဗာန်ကြီးကိုတိထိလံအာရဘ ရော့ရော့ရဲရဲအာထုတ်သောအဖြစ်နအတိကန္တပါမရနိုင်မရောက်နိုင်ဘူးအပိဏဌာမသာအနှဲငယ်သောအာအစွမ်းနဲ့လည်းပဲနအတိကန္တပါမရနိုင်မရောက်နိုင်ဘူးတဲ့သူတော်ကောင်းတို့မက်လီဖိုးတွေကိုအသာထားပါအောင်အခုသူတော်ကောင်းတို့စခန်းဝင်ဖို့ကိုတောင်းတောင်းစေတနာတရားတရားနဲ့ဝင်နိုင်မှာစွန့်လို့စွန့်သားပြီးတော့လာရတာမလားမှန်ပါဗျာဘယ်သူမှယောဂီတို့အတင်းအာရမရိုက်နှက်ခေါ်တာမဟုတ်ဘူး ကိုယ်အသိဉာဏ်ပညာနဲ့ကိုယ့်ဘက်ကိုစွန့်စားလာယောဂီတို့လိုအဲ့ဒီလိုမစွန့်စားနိုင်တဲ့သူလာနိုင်မှာမလားလာနိုင်ပါဘူးဗျာအဲ့ဒါလက်တွေ့ပဲတဘာဝယုတ်တိဆိုတာအဲ့ဒါပဲဟိုပါဠိကျမ်းဂန်တွေကအာဂမယုတ်တိဝိထုပုံဝိထုတွေကတာရကယုတ်တိလို့ခေါ်တယ်ယောဂီတို့ကိုယ်တိုင်တွေ့နေရတာပဲဒီမှာဝေယဝိဆာလုပ်ဖို့တို့ဝေယဝိဆာအများအားမလုပ်နိုင်ဘူး မလုံနိုင်ဘူးလေခဖင့်အလောက်ကရှိသေးတာယောဂီကိုယ့်ရဲ့အားထုတ်ဖို့ဆိုတာပုံဆိုးမလုံနိုင်ဘူးတောင်းတောင်းပြက်ပြက်သားသားကိုတခါနဲ့တဒါနဲ့အိတ်တာမစ္စရိယနဲ့တခါတိုက်ပြီးတော့လောဘနဲ့မစ္စရိယတစ်ဖက်လောဘမစ္စရိယလာကနေသွားမှဆိုတော့လောဘမစ္စရိယတစ်ဖက်တစ်ဖက်ကမညံဘုံညာလိုချင်တဲ့တရားပညာတစ်ဖက်စစ်တိုက်လို့အောင်မြင်လို့ရောက်လာတာမလားတော်အောင်လို့အဲလောဘနဲ့မစ္စရိယကိုအနိုင်မတိုက်နိုင်တဲ့ပုံစံတွေလာလို့ရပါမလား မလာနိုင်ဘူးမလာနိုင်ဘူးသူတော်ကောင်းတဲ့တရက်ဆိုမနေဘူးကွာဘာညာဖြစ်သွားမှာမလာနိုင်ဘူးတော်တော်ဒါမဲ့ညာဖုန်ညာနဲ့မရသေးဘူးဝိဉ္ဇံလေးတယ်နော်သူတော်ကောင်းအဲ့တော့မဲ့ညာဖုန်ညာရဖို့ဆိုတာစူးစမ်းရမယ်စူးစမ်းရမယ်ဆိုတာထမင်းငတ်ခံပြီးတော့မချိမစန့်တို့ပြောတာမဟုတ်ဘူးနော်သူတော်ကောင်းစုစုဆိုင်ဆိုင်နဲ့လေးလေးစားစားစူးစမ်းရမယ်ဒါကိုပြောတာနော်စူးစိုက်เสียမလိုဘူးဘာမှ အားထုတ်စရာမလိုဘူးပြောတာတွေမယုံနဲ့သူတော်အောင်ဟုတ်လားအဲ့ဒါတကယ်မလုပ်တဲ့ပုံကိုယ်တွေပြောတာအပေါ်ယံသမားတွေပြောတာဒါတကယ်မှလုံမှမလုံပဲတကယ်လုံတဲ့ပုံကတရားကိုအယံယူသိလေးစားတာကျေးဇူးတော်ရှင်တယင်ကူဆရာတော်ဘုရားကြီးဟောတဲ့တရားများနာလဲရင်ရင်ထဲကိုနင့်ပြီးတော့တခါတည်းအသေးတဲ့ကိုထိုးဝင်သွားတာပဲဆရာတော်ဘုရားကြီးဒီ6ရောက်ကိုမခေါင်းမော်ကိုတင်ထားခြင်းဟုတ်လုံးမှန်လုံးအားကြီးလို့ကျေးဇူးတော်ရှင်ဆုံးလုံးဆရာတော်ဘုရားကြီးမခန္ဓာမှန်ပါပြီတတိယဆိုတော့ဟာမှန်လိုက်တာ ဝေဘူးဆရာတော်ဖရာကြီးတကယ်လောက်ထားတဲ့ဆရာတော်ဖရာကြီးဒီအာဘော်တွေကိုသူတော်ကောင်းတို့ရေးထားပါတော်စွာရော်စွာအလုံးမဟုတ်ဘူးဗျသေပေးကြီးကတကယ်လွတ်ချင်ဟုတ်လုံးမှရတယ်24နာရီတစ်စက်လောက်လုပ်ကြည့်ပါဗျာလို့သိတာပါတယ်ကဲရိုးရိုးလေးပါဠိတစ်လုံးမှမပါဘူးသေချာစဉ်းစားကြည့်တာအမတန်မှန်ဘူးလားအလုတ်သမားတွေဆိုရင် ကြီးညိုတာပဲဗျအဲ့ဒါအာလူသမားကတော့သဘောမကျဘူးပေါ့ဗျာအဲ့ဒါ အာလူကအာလူပဲသဘောကြတာပါတော်သွားရောသွားအလုံးမဟုတ်ဘူးဗျသေပေးကြီးကတကယ်လွတ်ချင်အဟုတ်လုံးမှရတယ်ခန္ဓာကိုယ်ရတာသေရတာမလားတော်အောင်အဲခန္ဓာကိုယ်ကလွတ်ဖို့ဆိုတာမညံဖို့မလင်းစင်ဖို့လေးစင်ရမှလွတ်တာရိုးရိုးကုသိုလ်လေးနဲ့လွတ်ပါမလားအဲအဲမညံဖို့ညာရဖို့ဆိုတာအဟုတ်လုံးမှရတာစ조사မှရတယ်စွန့်လွတ်နိုင်ရကာမဂုဏ်တွေဘလူပဲဖြစ်ဖြစ်လိုချင်တာပဲစွန့်လွတ်နိုင်မှာ ဘယ်မစွန့်မပဲနဲ့သူများလက်ခန္ဓာကိုယ်လက်ခန္ဓာဘာထူးမှလဲသူများလက်ညသာစားကိုယ်လက်ညသာစားဘာထူးမှလဲသူများလည်းပဲ TV တွေကြည့်ဟိုနှိပ်ဒီနှိပ်မဟုတ်ကဟုတ်ကတွေကြည့်ကိလေသာတွေအတောင်းညံသေးအပယ်သွားကိုယ်လည်းအဲ့ဒါကြည့်အိုက်သွားမှာပဲကဲထူးပါမလားကဲသူများကြည့်မကြည့်ဘူးကွသူများစားမစားဘူးသူများတွေပေါ့မပေါင်းဘူးဒါလိုလို့ပါမှာမလားဆိုတော့အောင်လို့အဲအဲ့လိုလုံးမှဖျားပဲနိဗ္ဗာန်ပဲသွားလို့ရမှာပေါ့ သူအများလို့သူလိုက်လုံနေဘာထူးမှလဲအများဒါနဒါနလို့ကိုလည်းဒါနဒါနလို့သူများလည်းအပယ်သွားကိုလည်းလိုက်ပေါ်ဒါပဲရှိတာပဲအဲ့တော့ပေါ့ပေါ့ဆာသာလုံးလို့မရအောင်ပေါ့ပေါ့ဆာသာဆိုတာလူပြင်းနေလုံးတဲ့အလုပ်အဲ့ဒါမှတ်တာဘာပဲနေရာပဲဖြစ်ပေါ့ပေါ့ဆာသာလုပ်တာနိုင်ငံရေးတို့စီးပွားရေးတို့တော့မှလေးလေးဆာသာလုပ်ရတာမလားတော်အောင်တရားရေးကနိုင်ငံရေးစီးပွားရေးတဲ့ဖိုးမတန်ဘူးလားဗျာအဲဘယ်လုံးမှရှင်းလို့မရဘူးဗျာ နိုင်ငံရေးလို့စီးပွားရေးလို့ဆိုတာကောင်းတဲ့ခါကောင်းတယ်မကောင်းတဲ့ခါမကောင်းဘူးဖြောင်းတဲ့ခါဖြောင်းတယ်လိန်တဲ့ခါလိန်တာဘာမှစိတ်မချဘူးဟုတ်တယ်မလားအဲအခုမြတ်စွာဘုရားတရားတော်ဘလို့မှမလိမ်ကိုယ့်ကိုယ်လည်းမလိမ်သူများလည်းမလိမ်ကိုယ့်ကိုယ်လည်းအကျိုးရအောင်မလုပ်ဘူးသူများလည်းအကျိုးရအောင်မလုပ်ဘူးသူတော်ကောင်းတွေကြီးပဲကဘာမှာများသွားရင်ဒီကဘာကြီးကဘာတော့မှကဘာစစ်မဖြစ်ဘူးငြိမ်းချမ်းတဲ့ကဘာကြီးဖြစ်ရသူတော်ကောင်းတွေနေပြီးသူယုံမာတွေများလို့ဒုက္ခတွေများရမှာမလားအဲအဲ့ဒါမစွန့်လွတ်နိုင်လို့မစွန့်စားနိုင်လို့ဗောဗျာအဲ့ဒါ ဒါသာသနာပြည့်တရားတွေကိုမယုံနဲ့နော်သူတို့အောင်လို့ဘုရင်တို့ပုံကိုယ်တွေကိုမုံလို့ထိကြိုက်ပြောတာမဟုတ်ဘူးအမတန်အဖိုးတန်တဲ့ယောဂီတွေမှားမှာဆိုလို့ပြောရတာဟုတ်လားယောဂီတို့နှလုံးသားခလေးလေးနဲ့တူတယ်ရှင်းအောင်နဲ့တူတယ်ရှင်းအောင်ကပျော့တော့မှအယုတ်ကလေးကောင်းကောင်းလုပ်ရင် မာသွားရင်ကောင်းသွားတယ်ပျော့ပျော့လေးတွေကမကောင်းတဲ့အလုပ်အယုတ်ကြီးလုပ်ထားလို့ရှင် မာသွားပြင်လို့မရတော့ဘူးဟုတ်တယ်မလားစွဲသွားလို့ရှင် ပြင်လို့မရတော့ဘူး ကွာပင်မခန္ဓာကွာအတ္တကိလမထိုင်လုံးသမျှဒုက္ခပဲကွာဘာလို့ဆရာလို့လဲသိပြီးတာပဲအဲ့ဒါလူပြင်းတွေလူဘော့တွေလမ်းလွဲတဲ့ပုံကိုယ်တွေပြောတာအဲ့ဒါမြတ်စွာဘုရားတရားအဲ့လိုမဟုတ်ဘူးကြိုးစားရမယ်မေဇိမပရိပဒာဘုံ၅ပါးအိန္ဒြေ၅ပါးသတော်ကောင်းတို့ကြားဘူးတယ်မလားအဲသဒ္ဓါတို့ဝိရိယတို့သတိတို့တမာတိတို့ပညာတို့ကြိုးစားရတယ်ဗျသဒ္ဓါတရားလဲထက်တန်ပါမှအရေးကြီးတာက မှန်ကန်တဲ့နီးလန်းကိုယုံယုံကြည်ကြည်စူးစမ်းကြနော်သူတော်ကောင်းတို့အဲမြတ်စွာဘုရားလည်းဒီလိုပဲမှားရတယ်ဒါနပြုကြသီလဆောက်တည်ကြအခြေခံသမားတွေကြတော့အသူတဲ့ရင်းကျက်လာတဲ့ခါကျသတိပဋ္ဌာန်တရားတွေစူးစမ်းပွားများကြအချစ်သားတို့မမေ့ကြနဲ့မပေါ့ကြနဲ့တစ်ပင်တွေရှိတယ်တစ်ပင်တွေမှာအားထုတ်လို့ရတယ်တောတွေတောင်တွေရှိတယ်နောင်ကြမှာနောင်တမဖြစ်စေနဲ့အဲ့ဒီမြတ်စွာဘုရားဟောတဲ့တရားကိုသတိရလို့တစ်ပင်အောင်မှာဟောမလို့ အဲ့ဒါမိုးဝရွာချတော့ဟောလို့မရအဲ့ဒါမြတ်စွာဘုရားဟောထားတဲ့တရားတော်မှာရှိတယ်ဝိဇ္ဇနပါဠိပတ်တာဘယ်နေရာမှာတော့မပြောတတ်တာတွေ့ထားတယ်จิตသားတို့တစ်ပင်နေတောတောင်နေရှိတယ်မမေ့ကြနဲ့မပေါ့ကြနဲ့ကြိုးစားကြအမတန်ကရုဏာကြီးမားလို့မြတ်စွာဘုရားမှားတာတစ်ပင်နေတောတောင်နေမှာတရားအထုတ်စေခြင်းလို့ပြောတာမလားမြတ်စွာတရားအထုတ်မှာအမှန်တရားသိမယ်လေအမှန်တရားသိရင်သူများတတ်မဲ့တဲ့အရာကိုမတတ်မဲ့ဖဲနဲ့ကြီးကြီးသားသားကိုအေးအေးဆေးဆေးနေနိုင်တယ် သူများတတ်မဲ့တာကိုကိုလက်တတ်မဲ့တယ်ဆိုတော့ဘာထူးလဲသူများလိုပဲအလုံးလုံးပေါ့ကိုတတ်မဲ့တာကိုဟုတ်တယ်မလားယဟန္တာတွေကမတတ်မှမတတ်မဲ့ပဲတဏှာမရှိတော့မတတ်မဲ့မတတ်မဲ့တော့တဏှာခိုင်းတာလုံးเสียလိုပါအောင်မလားအဲအေးချမ်းချမ်းပဲယဟန္တာထေရီမာကြီးတွေကြည့်ပါလားယဟန္တာထေရီမာကြီးယောက်ျားခိုင်းတာလည်းမလုပ်ဘူးဘယင်ခိုင်းတာလည်းမလုပ်ဘူးဖယားခိုင်းတာပဲလုပ်တယ်ဒါပါလေတဏှာကင်းစင်သွားလို့မလား အေးအဲ့ဒီအမှန်တရားသိဖို့ဆိုတာအားထုတ်မှသိတယ်သူတော်ကောင်းတို့ပေါ်ပေါ်တန်တန်နဲ့ညံလေးနဲ့သုံးကြနေတာသွားမယုံနဲ့နော်သူတော်ကောင်းတို့သူ့နေရာနဲ့သူသုံးပါဝိဇ္ဇနုထခထခပြောတဲ့နေရာတွေမှာပြောခဲ့ပါညံနဲ့သုံးတယ်ဆိုတာသူ့နေရာတတိပဋ္ဌာန်အာမထုတ်နိုင်တဲ့အခါညံနဲ့သုံးဥပမာသူတော်ကောင်းတို့အလုတ်ကိုင်းနေလုတ်ကိုင်းနေတယ်ဆိုရင် ဩဒါအနိစ္စတွေပဲဒုက္ခတွေပဲဟာဒါအကုသိုလ်ပဲဒါအကုသိုလ်ပဲဟာအကုသိုလ်ရှောင်လိုက်ကုသိုလ်လေးလုပ်လိုက်ဒါတတိပဒံထိုင်ပြီးအာမထုတ်နိုင်သေးတဲ့အခါလေဟုတ်တယ်မလားသူတော်ကောင်းတို့ဝေယဝိသတွေလုပ်တဲ့အခါဘာညာဝေယဝိသလုပ်နေတယ်ဆိုတော့ကြွတယ်လှမ်းတယ်ချတယ်မှတ်လို့ရပါတော့မလားအဲ့လိုဆိုရင်လည်းကြော်ကြီးတွေဆုံးစားလို့ရမှာမဟုတ်တော့ဘူးဝေယဝိသဓမ္မကလည်းနည်းနေတာဟုတ်ဗျအဲ့တော့အဲ့လိုအချိန်ကြတော့ဆင်ញင်ရတယ်အနိစ္စဒုက္ခအနတ္တတွေပဲ ဖရာဂုံတော်တရားဂုံတော်တွေဆင်ញင်သူ့နေရာနဲ့သူနော်ယောဂီတို့အဲ့ဒီလိုအကုန်လုံးကိုဆင်ញင်တာကြီးသုံးမလိုက်တော့တတိပဋ္ဌာန်အားထုတ်ဖို့အချိန်ကြီးရပါတော့မလားတတိပဋ္ဌာန်တော့မြတ်စွာဘုရားဖရာတိုင်းဟောတာလေတတိပဋ္ဌာန်တော့ကဖရာတိုင်းဟောတဲ့တရားသတိပဋ္ဌာန်တော့ဟောထားတာဆိုတာအာထုတ်စေခြင်းလို့ဟောထားတာမလားမှန်ပါဗျာလေးသင်ခြင်းနဲ့ကဘာတသိမ့်ပါရမီဖြည့်ထားတဲ့ဒီတရားတွေအာထုတ်စေခြင်းလို့သစ္စာကိုသိစေခြင်းလို့ပါရမီဖြည့်တာဗျာ လူပြေနတ်ပြေရောက်ရုံကုသိုလ်လေးနဲ့ဟန်ဆောင်ပန်ဆောင်လေးလုပ်ဖို့ဟောကြလို့ဖရာအဖြစ်ဖြည့်လာတာမဟုတ်ဘူးဒါနလေးလို့သီလလေးလို့သာသနာ့ဘာမှလည်းမရှိဘူးလားဗျာရှိပါပါဗျာဒါနသီလကိုပယ်တာမဟုတ်ဘူးနော်သူတော်အောင်တို့ညံလေးနဲ့ဆင်ញင်ကုသိုလ်လုပ်ပေါ့ကွာတနေ့ရမှာပေါ့ဆိုတော့မယုံနဲ့အဲ့ဒါဒါသူတို့ကိုယ်တိုင်ပြင်းလို့မလုပ်လို့သူများကိုရှောက်ပြီးတော့အဲ့ဒါဆွဲထားတာအဲ့ဒါထိထိရောက်လုပ်ကြသူတော်အောင်တို့မလုံနိုင်တာထားလုံမယ်လို့စိတ်ကူးကြ ကြိုးစားအားထုတ်တာကိုအတ္တကိလမထားလို့မထင်နဲ့လောကမြတ်ဒုက္ခမဟုတ်ဘူးဗျတမှုရိယလုံမှဒုက္ခဖြစ်တာမက္ကသစ္စာပွားနာဒုက္ခဖြစ်ပါမလားဖြစ်ပါဘူးလောလောဆယ်အထိုက်လျောက်ပင်ပန်းမိန်နဲ့ဒုက္ခလွတ်ကြောင်းမလားမှန်ပါဘူးတော်တော်အောင်တို့အခုဒါနတွေပြုကြတယ်ဗျာဆွန်းနေလှူကြတယ်ဝေယဝိဆလုပ်ကြတယ်အထိုက်လျောက်ပင်ပန်းမိန်နဲ့ရှေ့လျှောက်ချမ်းသာဖို့မကျိန်းနေဘူးလားဗျာမကျိန်းနေပါဘူးလောကမြတ်ဒုက္ခဟုတ်ပါဦးမလားအဲ့ဒါ မဂ္ဂသစ္စာကုသိုလ်ကောင်းမှုတွေလုပ်ရင်လုံးသက်မြနိဗ္ဗာန်ရောက်ဖို့အဲ့လိုတွက်ထားဟုတ်လားလောလောဆယ်တော့ထိုက်လျောက်ဆင်းရဲပေနဲ့နိဗ္ဗာန်ရောက်ဖို့မကျင်းသေးဘူးလားကျင်းသေးပါဘူးအဲလုံးသက်မြဒုက္ခသူတို့အဓိကပြောချင်တာကတော့ဝိပဿနာတရားလုံးမနေနဲ့ဒုက္ခပဲလကားတက်တက်ထိုင်ပြီးဒုက္ခခံနေတာပဲဒါဟိုမနစ်တုန်းကလည်းဦးဇင်းတို့ပြောဥပါတယ်ထပ်ပြောဦးမယ်အဲတရားထိုင်နေတဲ့ခါကျရင်အဲ့ဒီခါကြီးကကျွတ်ကျွတ်ကျွတ်ကျွတ်တဲ့နောက်ကလာပြောတယ် ကျွတ်ကျွတ်ကျွတ်ကျွတ်ကျွတ်ဟာဘာဖြစ်တယ်လဲတခါကြီးဆိုရှင်ဘုရားကိုတဏှာလို့ဘာဖြစ်လို့တဏှာတာလဲဆိုတော့ဟာရှင်မြတ်ဆုံးခံရတာလဲပင်မပြန်လာတဲ့အခါကျလဲမချွေးတွေကိုပြန်လို့တခါလဲထိုင်လိုက်တာရှင်မြတ်အမလီဒုက္ခတွေများလိုက်တာဟာတရားထိုင်တာပဲဒုက္ခလို့အောင်ထိုင်တာပဲတခါအရှင်မြတ်ခန္ဓာကိုယ်ကြီးဒုက္ခသစ္စာဆိုမသိဘူးလားဩစာတဲ့ဖာတာတော့သိတာပေါ့သိရင်ပြီးတာပဲဘာလို့ထိုင်ရမှာလဲ ငကိုဒုက္ခရှိရတာနဲ့အပေါ်ဒုက္ခဘာလို့ထရှားမှာလဲအပြောတွေကတော့အမတန်ကောင်းတယ်နော်သူတို့ကတော့အပြောကတော့မှကြောက်စင်းလူတော်ခေါင်းချိန်သွားအောင်ပြောနိုင်တယ်သူတို့ဟုတ်လားအဲ့ဒါဘာလို့ထရှားမှာလဲတဲ့ဟာအဲ့လိုဆိုတခါကြီးကတရားတွေကဟာခဏခဏချုပ်နေတာပဲတဲ့သူကတော့ပြောတာအဲ့လိုဆိုသာသနာပြုပါလားပြလို့ကဘာမှာလှည့်ပြီးတော့မသာသနာဘောင်ဝင်ပြီးပြုပါလားဟာမပြုနိုင်ဘူးလေအိမ်တော်ပြုပါဦးမယ်ကြဲကြဲကြည်စမ်းပါဦး အဲ့ဒါမျိုးတွေကကိုလိုကလန်သမားတွေအများကြီးပဲအဲ့ဒါအဲ့ဒါသူများထိုင်နေတာဆိုရင်သူကနောက်ကနေလာစုတ်တက်နေကျွတ်ကျွတ်ကျွတ်ကျွတ်ကျွတ်ကျွတ်ကျွတ်အဲ့ဒါကိုယ့်ဘက်ကိုဒုက္ခရောက်နေတာကိုမသိဘူးသူများအမှန်အဲ့ဒါကြောင့်မလို့ယောဂီတို့အမှားသမားတွေနဲ့တွေ့ရင်ကိုယ်ကကြာကြာနာနာအာမထုတ်လို့ရှိရင်အမှားသမားတွေပဲပါသွားမယ်နော်ကိုယ်ကလည်းကြာကြာနာနာအာမထုတ်ဘူးနည်းနည်းခက်ကလည်းခက်ပြင်းပြင်းအချောင်းခိုးကျင်တာနဲ့ အချောင်ခိုတဲ့တရားအားပေးတဲ့စကားနဲ့ဆိုတော့ဟာအတော်ပဲဟေးတွေ့တာတော့နောက်ကြနေအဲ့လိုဖြစ်သွားမှမှားမှာဆိုလို့သူတော်ကောင်းတွေနှလုံးသားဟာအမတန်ဖိုးတန်တယ်နော်မညံဘုံညာရနိုင်ပါရဲ့သားနဲ့အချောင်စကားတွေမယုံနဲ့သူတော်ကောင်းတို့ကုသိုလ်ကောင်းမှုလုပ်တာကိုဦးဇင်းတို့မနားပါဘူးကုသိုလ်လုပ်ပါဝေယဝိဆလုပ်ပါကောင်းတယ်တချို့ကတချို့လူငယ်လေးတွေယူမားနေကုသိုလ်လည်းလုပ်တော့ဝေယဝိဆလည်းလုပ်တယ်လှူတယ်တန်းတယ်ပေးတယ်ကမ်းတယ်ရိုးရိုးသေးသေးပဲအရန်ရိုးသေးတာပဲတရားကြတော့အာမထုတ်ဘူး တရားအထုတ်ပါဆိုဘယ်တော့မှမထုတ်ဘူးတဲ့တပည့်တော်ညံနဲ့သုံးတန်နေတယ်ကြကြည်လမ်းမှာတဏှာကိုကောင်းတာပြောပါတယ်ကဲ့ရတာမဟုတ်ဘူးနော်မတိသေးလို့ဒုက္ခမြာယူမှားနာမလားသိရင်ဒီလိုပဲနေမလဲသုံးသက်တဲ့အခါသုံးသက်ပါမသုံးသက်နဲ့မပြောပါဘူးမအားမလတ်တဲ့အခါလေသုံးသက်နေပေါ့ချိန်ရသမျှအားထုတ်ရသုံးသက်တာကဘာဝနာမရညာမဖြစ်ဘူးနော်သူတော်ကောင်းတို့သေချာချာအာနာပါနပဲဖြစ်ဖြစ်ထိုင်နေထိတယ်ပဲဖြစ်ဖြစ်တတိပဋ္ဌာန်၄ပါး ကာယဝေဒနာစိတ်ဓာတ်ဓမ္မတေချာကြိုးစားအားထုတ်မှအမှန်တရားတွေသိတာတို့တော်အောင်အခုတမယောကြလေးဆင်ញင်ပြီးကုသိုလ်လုပ်တာကများတော့အပြင်ခံစားဆန္ဒခြင်းနဲ့စိတ်တရားမများဘူးလားဆုံးလူမဲ့သင်္ကန်းလူမဲ့အဆုံးအကျိုးတွေကဘာတွေဘာတွေသင်္ကန်းအကျိုးတွေကဘာတွေဘာတွေဒါတွေသိပြီးသားတွေပဲအာဒါလူရမယ်တန်ခိကလူရမယ်ဟွန်းចောင်းဆောက်လူရမယ်ဖြစ်လျက်ဘောချမ်းသာအောင်လူတာတွေကောင်းပါတယ်ကုသိုလ်ဝါမှုလုပ်တာကောင်းပါတယ်ဝေဝဆလုပ်မယ်အဲတကြွဝါကြီးဆရာတော်တွေကိုဆေးတွေဘာတွေတိုက်မယ်ပြုမယ်ကောင်းပါတယ် ရှေ့လျှောက်ကောင်းစားချမ်းသာမှာပဲသို့တော်လည်းပဲကိုလှုပ်သမျှတဏှာကြီးနဲ့လှုပ်နေလို့ရှိရင်ပြောတော့နိဗ္ဗာန်လို့တော့ပြောတာပေါ့ဗျာယင်ထဲကတဏှာမများဘူးလားသူတော်ကောင်းတို့သေချာနှလုံးသွင်းကြည့်ပြောတာတော့ဘလူဖြစ်ဖြစ်ပြောတတ်တာပဲနိဗ္ဗာန်အတွက်ဆိုတော့ပြောတတ်ဘူးလားဗျာဒါပေမဲ့ဒီဒုက္ခကိုတိတိကျကျမသိလို့ရှိရင်နိဗ္ဗာန်တကယ်လိုချင်မှာမလားကိုရင်းစာကြည့်လေသူတော်ကောင်းတို့မြတ်စွာဘုရားတရားဆိုတာလက်တွေ့ပဲဦးဇင်းတို့လည်းအပါဝင်ပဲ ကြာကြာနာနာဒုက္ခကိုမသိရင်နိဗ္ဗာန်ကိုရည်ရွယ်ပြီးတော့လောက်တာပဲခံစားစံစားခြင်းနဲ့စိတ်တွေလည်းခဏခဏမဖြစ်ဘူးလားဖြစ်ပါတယ်ခင်ဗျာခံစားစံစားခြင်းနဲ့စိတ်တွေကပိုးတောင်ဖြစ်သေးတယ်ငါကုသိုလ်တွေလောက်ထားတာပဲကျင့်တယ်ခံစားရတော့မှာပဲစံစားရတော့မှာอืมဒါရက်ပို့ပြီးခံစားစံစားအောင်ကုသိုလ်တွေထလုံအောင်မှာပဲကုသိုလ်တော့ကုသိုလ်ပဲတဏှာဥသိနေတယ်နော်သူတော်ကောင်းတို့အဲ အဲ့ဒီတဏှာဟာချက်ချင်းလည်းငင်တန့်ပြီးတော့အပယ်မပို့တော့လဲနောင်လှက်ပတ်ပြီးတော့ပို့မှာနော်သူတော်ကောင်းတို့ဒီသမုဒိယသစ္စာကြောင့်ဦးဇင်းတို့သူတော်ကောင်းတို့ဖះပေါင်းအဆူဆူလွဲခဲ့ပြီမလားဟောတဲ့ဥပဒေရောနာတဲ့လူတွေရောဒိဋ္ဌဝါလူတဲသူမကဖះတွေလွဲခဲ့တယ်တဲ့ဗျာသိချာတွေးကြည့်တာအမှန်တန်မဆိုးပါဘူးလားအမှန်တန်ဆိုးပါလို့ကြမ်းနေတာလူတော်လူကောင်းတွေဆိုကြမ်းကိုမကြမ်းဘူးဟုတ်တယ်မလား ဟိုဖျားစုကြည်ပန်နေဆိုရင်တော့ထားပေါ့ဗျာစုကြည်ပန်လည်းမဟုတ်ဘာဘာမှလည်းမဟုတ်ပဲနဲ့အတလွတ်ကြမ်းနေတယ်ဆိုတာဒီတဏ္ဍာအာကြီးလို့ကြမ်းနေတာမလားသတော်အောင်ဒါကိုကိုကိုပြက်ပြက်သားသားဝေမှန်မှန်တော့သတော်အောင်တူတူတူငါငါအတူတူပဲဦးစင်းတို့လည်းအတူတူပဲဒီတဏ္ဍာအာကြီးလို့အမတန်အာကြီးတဲ့တဏ္ဍာဒီတဏ္ဍာအာကြီးလို့ခံစားဆန်စားခြင်းနဲ့စိတ်တရားများကုသိုလ်လုပ်လိုက်ခံစားဆန်စားလိုက်တော့ကြအပေကြလိုက်ပြန်တက်လာလိုက်ကုသိုလ်လုပ်လိုက်ခံစားဆန်စားလိုက် သစ္စာဆိုင်အောင်ကိုကြာကြာနာနာမကြိုးစားဘူး။ဘာဖြစ်လို့မကြိုးစားဖြစ်လဲကိုယ်ကိုယ်တိုင်မသိတာကလည်းတကြောင်အယူမားတဲ့ပုံကိုယ်တွေအယူမားတဲ့ပုံကိုယ်တွေဆိုဟိုဒိဋ္ဌိတက္ကရုံးနေတင်ပြောတာမဟုတ်ဘူးနော်။ဗုဒ္ဓဘာသာတွေကပဲဗုဒ္ဓဘာသာအရေးခြုံပြီးတော့မှားတာတွေမရှိဘူးလားဗျာ။အဲစူးစိုက်လုံးเสียမလို့ဘူး။အားစိုက်လုံးเสียမလို့ဘူး။လုံးသမျှဒုက္ခပဲဆိုတာမှားနေတာတွေနော်သူတော်ကောင်းတို့အဲ့ဒါ။အဲ့ဒါတွေနားမယောင်များနဲ့တရားစ조사ကြသူတော်ကောင်းတို့ သူတော်ကောင်းတို့အခုတရားအထုတ်တာကြည့်ပါလားစူးစမ်းတဲ့ပုံကိုကြရင်အထိုက်လျောက်တမာတိတွေရတယ်တမိနစ်ရရ2မိနစ်ရရစူးစမ်းတဲ့ပုံကိုတွေကိုယ့်ကိုသိတာပဲမစူးစမ်းဘဲနဲ့ပြောသမျှဟိုတိတ်မယုံမဲနဲ့ဟိုစဉ်းစားလိုက်ဒီစဉ်းစားလိုက်ဟိုနီးနဲ့ချိန်လိုက်ဒီနီးနဲ့ချိန်လိုက်အခု300ရလာပြီကိုယ့်ကိုစဉ်းစားကြည့်ပေါ့တမာတိနည်းနည်းများရသလားနည်းနည်းမှမရဘူးလားခံမလို့မရဘူးလားတကယ်ပြောစကားကို ယုံကြည်ခြင်းနဲ့ကြိုးစားတဲ့ပုဂ္ဂိုလ်အမှတ်ဆက်တဲ့ပုဂ္ဂိုလ်ကနည်းနည်းတော့ရအောင်ရအချိန်ကြီးအများကြီးပဲဗျာတနေ့6ချိန်9ချိန်ထိုင်ထားတာမလားအဲစဉ္ညာ6တဲ့အချိန်တွေလည်းပါတာပဲအမှတ်ဆက်လို့ရှင်အများကြီးမရတော့နည်းနည်းလေးရပီတိလေးလေးဖြည့်ဖြည့်ဖြည့်ဖြည့်ဖြည့်ဖြည့်မြစ်တာပို့ရင်လည်းကောင်းလို့တရားအထုတ်ရင်လည်းကောင်းလို့အကြာကြီးမဟုတ်တော့လေတခါတော့မိပြီးငြိမ်လို့ကောင်းတော့တခါတည်းပီတိပတ္တိလေးတွေဖြည့်ရမယ်ဟိုမက်တွေခိုးတွေထားပါအောင် အဲ့ဒီလိုတခါမှမဖြစ်ဘူးဆိုတာဝေဖန်ဆန်းစစ်တာတွေများမနေဘူးလားအဲစူးစိုက်စိုက်မှန်ရမယ်တဲ့ကြိုးစားသားတဲ့အဲ့ဒါမယုံမယုံတဲ့အခါကျတော့ကိုလှုပ်ချင်တာကိုယ့်ဘာကိုရှောက်လှုပ်နေရောဟိုကစဉ်းစားလိုက်ဒီကစဉ်းစားလိုက်ပေါ်ရပေါ်ရပြစ္ဆုတ်ပံတဲ့တဲ့မှတ်ပါဆိုတော့မှတ်မှတ်ဘူးအဲ့တော့တမာတိကငါးပြားဖို့မှရရလားမရဘူးမရတော့တရားညောင်းတာညာတာပါပဲကွာဘာမှမထူးပါဘူး တရားကထူးတယ်ကိုကအသုံးမကျတာမလားအဲ့ဒါအဲဝိဇ္ဇနုကတော့တရားကိုပြက်ပြက်သားသားယုံကြည်တယ်အဲလုံးလို့မရတာလူကအသုံးမကျတာ တရားတော့အမှန်ပဲနော်သူတော်အဲတကယ်ကြိုးစားလို့ရှင်ပြိုးပြိုးအိုးအိုးဇာတတမတတအဓိကမဟုတ်တကယ်ကြိုးစားရင်တကယ်တမာတိကိုရထိုက်မြောက်တော့ရရမယ်ကြီးကျယ်မရလားဒါလုံးရင်ရတယ်ဒါကြောင့်တမထယာနိကမှာမဟုတ်ဝိပဿနာယာနိကလည်းရတယ်သူတော် ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးနည်းနဲ့အားထုတ်လို့ရှိရင်အရူပဇံနေတောင်သဘောပေါက်တယ်အရူပဇံရတယ်လို့ပြောတာမဟုတ်ဘူးနော်အရူပဇံအရူပဟိုရူပဇံနေပြီးမှအရူပဇံနေကိုသဘောပေါက်အသိစိတ်ကလေးတစ်ခုလေးကြံသိတယ်သိတယ်သိတယ်သိတယ်သိတယ်သိတယ်သိသိသိသိသိသိသိသိသိသိသိသိသိသိသိသိနဲ့အာကာသကြီးထဲမှာလျှောက်သွားနေရတယ်။ဩဒါအာကာသနင်းစာယရဏဇံသွားဒီလိုကိုဆိုတာဓမ္မအထိုက်လျောက်အာထုတ်နေတဲ့ပုံကိုယ်တွေပါတာပဲဗျာသိတာပဲ။အဲ့ဒါပါလေ လမ်းစဉ်မှန်လို့အဲ့လိုတမာရီရတာမလားဒီလမ်းစဉ်ကြီးကမှားနေအဲ့လိုတမာရီမျိုးရပါ့မယ်အဲ့လိုမှန်မှန်းသိလို့ဦးဇင်းတို့လည်းပဲနေရာတကာမှာရဲရင်ပြောတာပဲကျေးဇူးရှင်မာစီဆရာတော်ဘုရားရဲ့တရားတော်ကတော့စင်ကာပူတို့အမေရိကန်တို့မပြောနဲ့ဟိုးဓမ္မပြည်ရောက်လည်းပြောမှာပဲဒီတိုင်းပြောမှာပဲဘလို့မှဘယူဆိုင်ဆရာမလို့ဘူးဘာဖြစ်လို့လဲဆိုတော့မှန်လို့အားကြီးလို့တကယ်လို့ရင်တကယ်ရတဲ့တရား ယောဂီတွေကိုရစေချင်လို့ပြောတာဟုတ်လားနိဒာနေတရားတွေအများကြီးဖြစ်နေတော့ရောင်တော်ပေါင်တော်ဖြစ်နေဟိုကလို့မတရားလို့တော့မလို့အဲသဘောထားမှန်မှဒီလောက်တာကအကြောင်းမဟုတ်ဘူးသဘောထားတွေမှန်မိသားပဲဗျာအနိစ္စဒုက္ခတွေသိမိသားပဲအဲ့ဒါတရားကိုတင်းတင်းရင်မလုပ်ချင်တာနဲ့တွယ်ပိုက်ပြီးရှောက်အမျိုးမျိုးတခါတည်းနိနာနိပရိယေတွေနဲ့မတချို့ဆိုနာယီဘက်ပဲထိုင်ရနာယီဘက်ဆိုဖြုတ်တော့ဒုလို့ပြတယ် ထိုင်လို့ကောင်းကမှဖြုတ်ပြတော့ဒီသမารိကရပါအောင်မလားမြတ်စွာဘုရားနဲ့ယဟန္တာတွေនិရောဓသမဘဝင်သားရင်9ရက်ဆိုတာကြားဘူးတယ်မလားဘုရားယဟန္တာတွေတောင်9ရက်ရှိရစံပြဝင်သားသေးတာပဲဗျာတို့ကတဏှာကြီးလေးတောင်မှပဲမကို့ကိုညှင်းသေးတယ်တဲ့ဘုရားယဟန္တာတွေကရှိရ9ရက်တောင်ထိုင်ပြသွားတယ်မလားသူတော်ကောင်းအဲကိုကဘုရားယဟန္တာမဟုတ်လို့9ရက်မထိုင်နိုင်ဘူးထားပါတော့និရောဓသမဘမဝင်သားနိုင်ဘူးထားပါတော့ မြစ်တိမပရိပဒရှုမှတ်တာတဏှာကြီးထိုင်နိုင်ဆယ်နာကြီးထိုင်နိုင်အပြစ်မရှိဘူးသူတော်ကောင်းတို့ကိုယ့်ကိုညှင်းသေးရလည်းမရောက်ဘူးနီလန်မှားနေရင်တော့အလကားပဲနီလန်မှားနေတော့တဏှာကြီးထိုင်တဏှာကြီးထိုင်ကိုယ့်ကိုညှင်းသေးတာပဲမှားနေတာနီလန်မှန်တာတော့ဆယ်နာကြီးထိုင်နိုင်24နာရီထိုင်နိုင်အတ္တကိလမတာမဟုတ်ဘူးသူတော်ကောင်းတို့တရားဆိုတာကြာကြာထိုင်နိုင်မှပိုသဘောပေါက်တယ်တဏှာကြီးထိုင်တဲ့သူနဲ့နှစ်နာရီထိုင်တဲ့သူနဲ့အတိချင်းတူပါမလားတူပါဘူး မတူဘူးမတူဘူးသူတော်ကောင်းတို့ကိုယ့်ရဲ့စခန်းဝင်တဲ့သူနဲ့ကိုလဇက်တိုက်အားထုတ်တဲ့သူနဲ့တူပါ့မလားတူပါဘူးဗျာကိုလသမားနဲ့ကိုနှစ်သမားနဲ့တူပါ့မလားတူပါဘူးဗျာကိုနှစ်သမားနဲ့ကိုဘဝသမားနဲ့တူပါ့မလားတူပါဘူးဗျာကိုဘဝနဲ့ကိုကဘာနဲ့တူပါ့မလားတူပါဘူးဗျာဒါကြောင့်မလို့လေးတင်ခြင်းနဲ့ကဘာတသိမ့်ဖြစ်တော့ဖျားဖြစ်သွားတယ်မလားအဲအဲ့ဒါနဲ့နာရီလေးကြာကြာထိုင်လို့ရှိရင်ကိုယ့်ကိုယ်ညှင်းသေးတယ်တော်တော့မလုပ်ဘူးလို့ပြောတာအဲ့ဒါ၄နာရီ၅နာရီအသာလေးထိုင်လို့ရတယ် လေးတိုင်းကဘာမှညှင်းသေးရမရောက်ဘူးစိတ်ချလက်ချအားထုတ်စေချင်လို့ပြောနာတော့တော်အောင်လို့တခုတော့ရှိတာပေါ့မှားမှာဆိုလို့တတိလည်းပေးရတယ်ထိုင်တော့ထိုင်တယ်စိတ်ကူးယဉ်မနေနဲ့တော့တော်အောင်လို့ထိုင်ပြီးစိတ်ကူးယဉ်နေတော့မထိုင်တာကောင်းတယ်ဖြုတ်လိုက်ဖြုတ်ပြီးလမ်းလျှောက်တော့ပေါ်ရပေါ်ရပြစ္ဆုတ်ပံတဲတဲ့မှတ်နိုင်ထိုင်တနေ့လုံးထိုင်ကိုယ့်ရလုံးလုံးထိုင်နေဆက်ထိုင်ဘာမှပြစ်မရှိဘူး ထိုင်ပြီးတော့ထိုင်တော့ထိုင်တာပဲ2နာရီ3နာရီထိုင်တာထိုင်ပြီးတော့ပေါ်ရပေါ်ရဖောင်းပိန်တို့ထိုင်ထီတို့မမှတ်ဘူးမမှတ်ပဲလေတခါတခြားစိတ်ကူးရင်တဲ့ကိုဟိုဟိုကလည်းစိတ်ကူးလိုက်ဟိုကလည်းစိတ်ကူးလိုက်ဟိုကလည်းစိတ်ကူးလိုက်အတိတ်စိတ်ကူးလိုက်အနာဂတ်စိတ်ကူးလိုက်အစိတ်ကူးများနေမှတ်လို့မရရင်ဖြုတ်လိုက်တော့လမ်းလျှောက်ရင်းအောင်စိတ်ကူးရင်လည်းနော်တို့အောင်တို့อืมချော်ကြကုန်မဲ့တတိဟာအောင်ရတာလမ်းလျှောက်ရင်းအောင်စိတ်ကူးရင်လည်းဘာမှလို့လဲရတာအဲ့ဒီစိတ်ကူးဟာယောဂီတို့ရဲ့မဟာယန္တုနော်တို့အောင်တို့ ယောဂီတို့ဘလူးတွေတရေတွေကမနှောက်ရက်ဘူးဘာနှောက်ရက်လဲအဲစိတ်ကူးစိတ်ကူးအဲ့ဒါဟိုဟိုဆရာတော်ကဟိုလိုဟောတယ်ဟိုကဟိုကဟိုလိုဟောတယ်ဟိုစာအုပ်ထဲကတော့ဘလို့ဟိုကဟိုလိုနဲ့အဲ့ဒါလူကတော့ထိုင်နေတာပဲအဲ့ဒါရှောက်စိတ်ကူးနဲ့ပြောတာကိုသေချာမယုံဒီကဒီလမ်းစဉ်တွေကမှန်လို့ပြောနေတာနော်သူတော်အောင်တို့လမ်းမှားကိုမပြောသင့်ဘူးလမ်းမှားပြောရင်အဲ့ဒါကိုကိုယ်တိုင်အရင်အဝေစီသွားမှာမိစ္ဆာဒိဋ္ဌိတွေမတွေ့ဘူးလား ဘုရားနဲ့ကသဘာတို့မက္ခလိဂောသာလလို့တို့အမားတွေဟောတယ်မလားအမားတွေဟောတော့တို့တေတော့အဝေသိတို့ကအရင်သွားတယ်မလားအဲမြတ်စွာဘုရားတရားမဟုတ်ဘဲနဲ့အမားတွေဟောလို့မရဘူးသူများကိုလမ်းမအောင်လို့ရင်ကိုယ်ပါဒုက္ခရောက်မှာမှန်လို့ပြောနေတာတို့ကောင်းလို့ဟုတ်လားအဲ့ဒါအောင်မလို့ကျေးဇူးတော်ကျမကြီးဆရာတော်ဘုရားကြီးနီးနဲ့ပေါ်ရပေါ်ရပေါ်ရရှုမှတမင်ဟာတွေလည်းသူဟာနဲ့သူဟုတ်ချင်ဟုတ်မှာပေါ့တမင်နီးတွေသူသူနီးသူဟာနဲ့ဟုတ်ကြတာပဲဘယ်ဟာမှမပြောလို့အဲ့ဒါပေါ်ပေါ်ဆာဆာလောက်တာတော့မဟုတ်ဘူးနော်တို့တော်ကောင်းလို့သိပြီးရောစူးစိုက်ဆရာမလိုဘူး อืมရှင်ဘာတိလာထိန်းနေရမလို့ဟိုဂုရုကြီးကိုရင်ငါကဘာသာပေါင်းစုံနဲ့သင်ပေးရလို့ရှင်ဘာတိလာမထိန်းခိုင်းဘူးညစာတွေဘာတွေကြိုးရတယ်။ तू ကတော့ဘာသာပေါင်းစုံကိုတဖြည်းဖြည်းတဖြည်းဖြည်းတခါတည်းတရားတော်ပြတာဟုတ်ဗျာသူ့နေရာနဲ့ तू ဟုတ်တယ်မလား။အဲတို့ကဘာသာပေါင်းစုံမှမဟုတ်ပဲဗုဒ္ဓဘာသာတွေမလား။မှန်ပါဗျာ။ဟွန်းဗုဒ္ဓဘာသာတွေပဲဗျရှင်ဘာတိလာထိန်းပေါ့။ဘာလို့ရှင်ဘာတိလာထိန်းနေရမလို့ငါဘာတိလာတဲ့။အဲ့လိုလုပ်ပြတာတိလာကိုဖျက်ပြတယ်။ သီလဆိုတာစောင့်တည်ခြင်းလို့ဘုရားဟောထားတာမလားသီလကတမာတိကိုထောက်ပံ့ပေးတယ်တမာတိကပညာသီလကပညာကိုပညာကသီလကိုဥမာဆိုပါတော့တလောငါးပါးသီလထိန်းတဲ့လူနဲ့ရှစ်ပါးသီလထိန်းတဲ့လူနဲ့မညံဖုန်ညာတော့ရအောင်အားထုတ်တော့မရဘူးဆိုပါတော့သူလည်းအားထုတ်သူလည်းအားထုတ်သေသွားတဲ့အခါဘယ်လိုကပုံမြတ်ရှစ်ပါးသီလအဲဒါကြောင့်မလို့မြတ်စွာဘုရားသာသနာတော်ကြီးတည်ထောင်မခဲ့တာသာသနာပေါင်းဝင်နိုင်ရင် ကောင်းတာပဲ မညံပုံညံမရသေးတာထားသီလကုသိုလ်ကြောင့်အများကြီးအစဉ်တန်းမြင့်သွားနိုင်တယ်ငါးပါးသီလထိုင်လည်းမညံပုံညံရတာပဲဆိုတာအခြေအနေမပေးလို့ဘလို့မှဝင်လို့မရလို့ဘလို့မှလုံမရလို့ငါးပါးသီလနဲ့လုံရတယ်အခြေအနေမပေးတဲ့အခါပေးလို့ရှိရင်များများထိုင်နေမကောင်းဘူးလားအဲငါးပါးတဲ့၈ပါး၈ပါးတဲ့၁၀ပါး၁၀ပါးတဲ့229တွဲအိန္ဒြိယတံဝရသီလလို့ကြိုးစားရမယ်ဆင်းရဲဒုက္ခမှလွတ်ရလွတ်ကြောင်းပဲဗျာဘလို့ပင်မပင်မမလို့တင်ဘူးလား အဲမရကြသွားတော့အကြီးကျယ်ဒုက္ခရောက်မှာမလားအဲပေါ့ပေါ့ဆဆမလောက်ကြနဲ့သူတော်ကောင်းတို့တရားကြတော့ညာတယ်တရားကြတော့ညသာမစားဘူးညသာစားလဲတရားရတာပဲနှစ်နာရီသုံးနာရီထိုင်မှလားထိုင်မှတရားလားအမျိုးမျိုးကြမ်းပန်ပြီးတော့ပရိယေနဲ့ဆင်ခြင်ပေးကြတယ်ကိုစီးပွားရေးကြတော့အဲ့လိုဆင်ခြင်ပေးရလားစီးပွားရေးကြတော့ရအောင်ရအောင်တခါတည်းမျိုးမျိုးပင်ပန်းခံလုပ်ကြတယ်မလား အဲတရားမှာကြတော့အမျိုးမျိုးလျှော့သေးတွေ့ကြတယ်လျှော့သေးတွေ့တဲ့ခါကျပေါ့ဆသွားပေါ့ဆသွားတော့တရားကိုမယုံကြည်တော့ဘူးခံမှန်းကြီးပဲရှိတော့သေချာပိုင်ပိုင်နဲ့မသိတော့တရားအထုတ်တဲ့ဘာဝနာမယညာဆိုတာသူများပြောလို့ခေါင်းငိမ့်ရတာမဟုတ်ဘူးဥပမာကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးတရားနာလို့အထုတ်တယ်တရားကိုကြကြနနမရသေးခင်သဘောမပေါက်သေးခင်တော့တရားတရားနဲ့နားထောင်ပြီးတော့အားထုတ်ရ။ဟောဟုတ်တယ်ဘုရားဟောတာဟုတ်တယ်။ဒါဟုတ်လို့ဟောထားတာပဲ မာသီဆရာတော်ဘုရားကြီးဟုတ်လို့ဟောထားတာပဲတရားနဲ့တရားနဲ့အားထုတ်တာဟုတ်လားကြိုးစားအားထုတ်လို့ကိုယ်လက်တရားရသွားရောတရားနဲ့မဟုတ်တော့ပညာနဲ့အားထုတ်တာတော်အောင်ဘုရားဟောလို့ဆရာတော်ဘုရားကြီးတွေဟောလို့ဩကိုယ်တက်တက်တဲ့မြတ်တဲ့ဆရာတော်ဘုရားကြီးတွေဟောလို့ဩဟုတ်မှာပေါ့အဲ့ဒီသဘောမျိုးမဟုတ်တော့ဘူးနော်တော်အောင်လို့ဟုတ်တယ်ပိုင်ပိုင်နိုင်နိုင်ဟုတ်တယ်သေးသေးချာချာဟုတ်တယ်အဲ့ဒီပညာနဲ့တခါတည်းယုံကြည်ပြီးတော့ကြိုးစားအားထုတ်တော့တာ ပညာနဲ့သိပြီးတော့အားထုတ်တာတရားနဲ့ပညာပညာပုံမြတ်တယ်နော်သူတော်အောင်တို့အဲအာနာပါနာနဲ့ဩကိုယ့်လက်တက်လို့ကိုယ့်လက်စာတက်လို့ကိုယ့်လက်ဝါကြီးလို့ဆရာတော်ဘုရားကြီးတွေဟောလို့อืมဟုတ်မှာပေါ့อืมဒါတို့ဟုတ်လို့ပြောထားတာပဲအဲ့ဒါတရားနဲ့အားထုတ်တာအဲ့တရားနဲ့ကြိုးစားရတယ်ကိုယ်လက်ထိုက်လျောက်သဘောပေါက်သွားတော့တရားမဟုတ်တော့ပညာဖြစ်သွားတော့သူတော်အောင်မှန်တယ်ဆရာတော်ဘုရားဟောတကယ်မှန်တယ်တကယ်မှန်တဲ့တရားတကယ်လို့တကယ်ရတဲ့တရားဒါလို့သဘောပေါက်သွားတာနော်သူတော်အောင်တို့ အဲ့လောက်အောင်မလို့တို့အောင်လို့ပေါ့ပေါ့ဆားဆားမထင်ညံ့နဲ့ဒီဒိဋ္ဌိဖြုတ်ဖို့ကိုစ조사နိုင်မှပြုတ်တယ်ဟာရုပ်တည်နံနေပဲဒိဋ္ဌိပြုတ်ပြီးသားပဲဆိုတာအဲ့ဒါအလွန်ကြမ်းတမ်းတဲ့ဒိဋ္ဌိကိုတတင်ကဖြုတ်တာနော်တို့အောင်လို့အများကြီးကြံသေးတယ်တက္ကာဒိဋ္ဌိဘုဘအတိဩလာလိကတက္ကာဒိဋ္ဌိဩလာရိကတက္ကာဒိဋ္ဌိဒုက္ခမတက္ကာဒိဋ္ဌိဟော၃နိုင်အောင်ကြော်သွားပြီကဲအေးကဲအဲ့လိုဆိုရင်လည်းကဲဤတို့ပြုရဆိုကြအနောက်မှာတစ်ခါ မြအမြအမြပြုတော်မူကြပါကုန်လောသာလူသာလူသာလူအမြအမြအမြပြုတော်မူကြပါကုန်လောသာလူသာလူသာလူအမြအမြ အမြတ်ယူတော်မူကြပါကုန်သောသာဓုသာဓုသာဓုပါဗျာဒီချိန်ဒီခါတတော်ကောင်းသူများလောင်းများကုသိုလ်ကောင်းမှုရှင်များပေးဝေသောကုသိုလ်ကောင်းမှုအစွသူတို့ကိုလည်းဖျားတပည့်တော်တို့ကဝမ်းမြောက်ဝမ်းသာ ရိုရိုသေးသေးသာဓုခေါ်ပါ၏သာဓုသာဓုသာဓုပါဗျာ